သတိဝေသာဓမ္မာနုပါဒနာ၅ပိုင်းနဲ့ကဘုဇင်ကပါပါဘုဇင်ပိုင်းနောက်ဆုံးဟောဝေရနေပါပဲ။ဒီနေ့ဥပေက္ခသံဝေဇင်ဟောဖို့အလှည့်ပြတယ်

ဥပိ္ပခာတံဘုဇင်တရားမိမိဒါနာဖြစ်ပေါ်လာရင်ဖြစ်ပေါ်လာမှသိတယ်မဖြစ်ပေါ်လို့ရှိရင်လည်းမဖြစ်ပေါ်မှသိမဖြစ်ပေါ်မှသိတာကတော့သောသောကလုံးလုံးမရှိလို့ဥပိ္ပခာတံဘုဇင်လုံးလုံးမရှိတဲ့ပုဂ္ဂိုလ်ကငါမှဥပိ္ပခာတံဘုဇင်မရှိဘူးလို့သိတာဒါမျိုးကိုတော့ဆိုလိုတာမဟုတ်ဘူးအဲ့ဒါကတော့ကိုယ်လုံးလုံးမရှိလို့မသိတာနဲ့ ကိုယ်စဉ်ကဓမ္မ ानु ပါဒနာတတိဌာနမပြည့်နိုင်ဘူးလေ။ဒီဟိုအရင်လေးအရင်လေးကပြောခဲ့တဲ့အတိုင်းဝိပါဒနာအရှင်အစဉ်တိုင်းရှိလို့ဥရိယရိယညာရောက်တော့ယုံနာလေးတွေပြလိုက်ပြလိုက်စာပေါ်လိုက်ကြောက်ဆုံးသွားလိုက်အဖြစ်အပျက်ကလေးတွေမြင်တဲ့အချိန်ခါကလာကစပြီးဒီဘုဇင်ခုနှစ်ပါးတရားတွေကဖြစ်အဲဒီဘုဇင်ခုနှစ်ပါးတရားတွေ ဖြစ်တဲ့အခါမှာမိမိသာနာဘုဇင်ခုနပါးတရားဖြစ်လာတော့အဲဒီဖြစ်လာမှပြီးတာဒီထဲကနေပြီးအကြောင်းမညွတ်တဲ့အခါကျတော့ဘုဇင်တွေကမဖြစ်ပြန်ဝိပဿနာကျော်သွားတဲ့အခါမှာဘုဇင်တရားတွေအစဉ်တန်းမြင့်တဲ့ဘုဇင်တရားတွေအောင်မရောက်ဘူးဝိပဿနာတော့ရှိတော့ရှိနေတာပဲဒါမှမဟုတ်အောက်ကျော်သွားတဲ့အခါရှိတယ်အဲဒီခါကျတော့ဒီဘုဇင်တရားတွေမရှိမရှိတော့လည်းမရှိမှန်းပြီးတော့ အတူတူအားဖြင့်ဆိုရင်တော့ပြုမလို့ကောင်းနေတာလည်းရှိတယ်မကောင်းတာရှိတယ်အဲကောင်းနေရကမကောင်းသွားတဲ့အခါမှာကောင်းနေရင်ကောင်းနေမှပြီးတယ်မကောင်းရင်မကောင်းမှပြီးတယ်အဲ့ဒါအတူတူသာပါပဲလို့အဲဥပက္ခတာမိုးစဉ်လေးဖြစ်နေရင်ဖြစ်မှပြီးတယ်တဲ့ဖြစ်နေရကနေပြီးအကြောင်းမညို့လို့မဖြစ်တဲ့အခါကြီးမဖြစ်တော့လည်းမဖြစ်မှပြီးတယ်အဲတော့ဖြစ်ရင်ဖြစ်မှပြီးတော့မှာပဲယောဂီပုဂ္ဂိုလ်ကမိမိတဏ္ဍာမှာ ဖြစ်ပေါ်တိုင်းတရားတွေအမြဲရှိနေတော့ဝိပဿနာအထူးကောင်းပြီးတော့ဘုဇင်တရားတွေနဲ့ပြည့်စုံနေတဲ့အခါမှာဘုဇင်တရားပြင်မှန်းပြီးတာပေါ့မဖြစ်မပြီးပဲပဲနေမလဲ။ဒါကြတာဒီတွေကနေပြီးမကောင်းမြန်တော့လည်းမကောင်းလို့ပြင်မှန်းပြီးပြန်လာတယ်။မပြီးပဲနဲ့မနေနိုင်ဘူးကတော့ပြီးရမှာ။အဲ့ဒါကိုဆိုပါတယ်။အဲဒီတော့ဘုဇင်ဆိုတာပထမဟောကားစားတုန်းကဒီကြိမ်ဒီကြိမ်ဘုဇင်အကြောင်းကို ကျင့်ပြီးတော့ပြောဘူးပါပြီခဏတော့နောက်ဆုံးလို့ခဏတော့ပြီးကောင်းပါတယ်ဒီမှာပြီးမပြီးကောင်းလည်းတော့ပြောတာဟုတ်လားအဲနောက်ဆုံးလို့ပြင်နေမှာပြည့်တဲ့အတွက်ကြောင့်ကိုယ်စဉ်အကြောင်းပြန်ပြောအောင်ကိုယ်စဉ်ကဆိုတာဘောဓိအင်္ဂဘောဓိသစ္စာလေးပါးကိုသိသောပုဂ္ဂိုလ်အင်္ဂအကြောင်းအင်္ဂပဲသစ္စာလေးပါးကိုသိသောပုဂ္ဂိုလ်ရဲ့အကြောင်းအင်္ဂ ဘုဇင်ကလို့ခေါ်တယ်ဘောဓိအင်္ဂဘုဇင်ကတနည်းအားဖြင့်ဘောဓိသစ္စာလေးပါးကိုသိတဲ့တရားအပေါင်းသစ္စာလေးပါးသိမှုအင်္ဂကအစိတ်ပိုင်းအင်္ဂသစ္စာလေးပါးသိမှုတွေကသိမှုတရားပေါင်းတွေကအစိတ်ပိုင်းအင်္ဂါလေးတစ်ခုပါပဲဘုဇင်ဆိုတာသစ္စာလေးပါးတရားသိမှုတွေကအစိတ်ပိုင်းအင်္ဂါလေးတစ်ခုပါပဲတဲ့အဲ့ဒါလေးတွေဓမ္မအဝင်ဆောင်မှုလေးနဲ့အစိုးခိုင်းတာ ဒီကနေ့ဆိုကြအောင်လို့နောက်ဆုံးဒီနေ့ပြီးကောင်းပါရဲ့မပြီးလည်းပဲမတန်းတဲ့ဝါရမှာပေါ့နော်သစ္စာလေးပါးကိုသိသူရဲ့အကြောင်းအင်္ဂါကိုဘုဇင်ဟုခေါ်သည်တဲ့ကဘုဇင်ကဆိုတဲ့ပုပ်ရဲ့အ내ကိုဘုဇင်ဆိုတာဘာတော့ဆိုရင်သစ္စာလေးပါးကိုသိသူဤအကြောင်းအင်္ဂါကိုဘုဇင်ဟုခေါ်သည်အဲဒါဆိုတော့သစ္စာလေးပါးကိုသိသူဤ အကြောင်းအင်္ဂါကိုဝိဇင်ဟုခေါ်သည်သစ္စာလေးပါးကိုသိသူ၏အကြောင်းအင်္ဂါကိုဝိဇင်ဟုခေါ်သည်သစ္စာလေးပါးကိုသိသူ၏အကြောင်းအင်္ဂါကိုဝိဇင်ဟုခေါ်သည် လေးပါးကိုသိတဲ့သူရဲ့အကြောင်းရင်းပါပဲ ဝိပဿနာစဉ်တိုင်းရှုလို့ဥရိယပညာညာရောက်တဲ့အခါကာလကြတော့ဒီဘုဇင်ခေါ်တဲ့ခုနပါးသောတရားတွေဖြစ်အဲဒီအခါကာလကစပြီးတော့သစ္စာလေးပါးတရားတွေကိုထိုက်ပြရလို့ဆိုတာပြီးသွားတယ်ဒီရင်ကလည်းပဲသစ္စာလေးပါးဆင်ရာဖြစ်တဲ့ဒုက္ခသစ္စာတွေပြီးတော့ပြီးနေတာပါပဲဒါပေမဲ့လို့သူဟာအစဉ်တမ်းမြင့်မြင့်မသိသေးဘူးပေါ့လေသင်္သာကအနာယုတ်ပိုင်းခြားပြီးတဲ့ဉာဏ်လည်းရှိပါတယ် အကြောင်းနဲ့အကျိုးဆင်ခြင်ပြီးပြီးတဲ့ညာလည်းရှိပါတယ်အဲ့ဒါတွေကတော့အစဉ်တမ်းမမြင်သေးဘူးဒုတိယပြန်ရောက်တဲ့ခါကာလကျတော့လူတိုင်းမှတိုင်းယုံနာလေးတွေအပိုင်းပိုင်းနဲ့ပိုင်းခြားပြီးတော့ပြီးတော့အဲ့ဒီယုံနာလေးတွေဟာဆင်းရဲတရားပဲဒုက္ခသစ္စာတရားတွေပဲဆိုပဲမင်းပြရားပြီးဒုက္ခသစ္စာတရားတွေမှပြီးတော့ဒီဒုက္ခသစ္စာတရားတွေပေါ်မှာသာမေတ္တနာလည်းငြိမ့်နေသလောက်သူကငြိမ့်သွားမှုရသစ္စာကိုလည်းပယ်ခြင်းသစ္စာပြီး အဲသမုဒ္ဒသစ္စာငြိမ့်သွားတဲ့ဖြင့်ကိလေသာတွေကံနေဆက်ပြီးတော့ဖြစ်ရမှာတွေမဖြစ်ဘဲနဲ့ငြိမ့်သွားတာကလာနိရောဓသစ္စာကိုမှတ်တိုင်းမှတ်တိုင်းတော့ဆိုက်ရောက်ယူတိုင်းယူတိုင်းအဖြစ်အပျက်ကလေးတွေပြီးနေတာကဝိပဿနာမေဃသစ္စာပဲတဲ့အဲဒါဥရိယပြညာကစပြီးတော့သစ္စာလေးပါးတရားထိုက်တရားတွေဆိုတော့သူပြီးတယ်တဲ့ဒီလိုပြီးတာဟာဘာကြောင့်ပြီးတယ်လဲဆိုရင် သတိတံဖို့စဉ်အစရှိသောခုနပါးသောတရားတွေနဲ့ပြည့်စုံလို့တတိစိတ်ပိုင်းနဲ့ပြည့်စုံမှပြီလူဟာမျက်စိမြင်သောအင်္ဂါရှိတဲ့အတွက်အဆင်းကိုမြင်ရတယ်မျက်စိအင်္ဂါမရှိရင်အဆင်းမမြင်နိုင်ဘူးနားအင်္ဂါရှိတဲ့အတွက်အသံကိုကြားရတယ်နားမရှိရင်မကြားနိုင်ဘူးအဲ့ဒါလိုပဲဘုဇင်ခုနပါးတရားဒီဟူသောအစိတ်ပိုင်းအင်္ဂါနဲ့မပြည့်စုံခဲ့လို့ရှိရင် ဒီသစ္စာလေးပါးတရားတွေမသိနိုင်ဘူးဒုရိယဗျာညာမြောက်သေးခင်ကရှင်းဖို့စီကဆိုလို့ရှိရင်ဒီဘုဇင်ခွန်တစ်ပါးတရားတွေမပြည့်စုံသေးဘူးစိတ်ပိုင်းအင်္ဂါတွေကောင်းကောင်းမပြည့်စုံသေးဘူးဒါကြောင့်သစ္စာလေးပါးတရားတွေကိုပြည့်ပြည့်စုံစုံမသိရသေးဘူးဒုရိယဗျာညာကစပြီးတော့ဘုဇင်ခွန်တစ်ပါးတရားတွေနဲ့ပြည့်စုံတဲ့အတွက်ကြောင့်သစ္စာလေးပါးတရားတွေကိုသိရတယ်တဲ့ဒါကြောင့်မို့ အဲဒီဘုဇင်ကုဏပါတရားတွေသစ္စာလေးပါးတရားကိုသိတဲ့သူရဲ့အကြောင်းအင်္ဂါတရားတွေပါပဲ။အဲကြောင့်သူဘုဇင်လို့ခေါ်တယ်။သစ္စာလေးပါးကိုသိသူဤသစ္စာလေးပါးသိသူရဲ့အကြောင်းအင်္ဂါကိုဘုဇင်ဟုခေါ်သည်ဒါပထမဆောင်ဖို့။ဟောနောက်တစ်ခုကသစ္စာလေးပါးသိမှုရဲ့အစိပ်ပိုင်းကိုလည်းဘုဇင်ဟုခေါ်သည်။သစ္စာလေးပါးသိမှုရဲ့အစိပ်ပိုင်း။ဒါက ခုနကတော့သီသာသီသောပုဂ္ဂိုလ်ဤအကြောင်းအင်္ဂါကိုကတော့သိမှုဒါပါပဲဘောဓိပုဂ္ဂအနဲ့နှမျိုးရပြီးတော့နေလို့ဒေဂရာဆရာများကနည်းနည်းဖွင့်ထားတယ်အဲဆိုရမယ်သစ္စာလေးပါးသိမှုဤသစ္စာလေးပါးသိမှုဤ ကြောင်းအင်္ဂါကိုလီသစ္စာလေးပါးသိမှု၏အစိတ်အပိုင်းကိုလီဘုဇင်ဟုခေါ်သည်သစ္စာလေးပါးသိမှု၏အစိတ်အပိုင်းကိုလီဘုဇင်ဟုခေါ်သည်သစ္စာလေးပါးသိမှု၏အစိတ်အပိုင်းကိုလည်း ဇဉ်ဟုခေါ်သည်သေဟာသေဟာသေဟာ ၄ပါးပြီးတဲ့ပုဂ္ဂိုလ်ဤအကြောင်းအင်္ဂါဒနိယသစ္စာ၄ပါးပြီးမှုတည်းကအစိပိုင်းအင်္ဂါလေးတစ်ခုဒီလိုဆိုလိုပါတယ်အဲဒီစိတ်ပိုင်းငါကဘယ်နှခုရှိသလဲဆိုခုနှစ်ခုရှိတယ်အဲဒီခုနှစ်ခုကိုဘုဇင်ခုနှစ်ပါးလို့ခေါ်တာပဲအဲဒီခုနှစ်ခုတော့ဘုဇင်ဘုဇင်ခုနှစ်ပါးတရားတွေက၁၆ပါးကတော့ဟောပြီးပါပြီဒီနေ့ဥပိ္ပခာကံဘုဇင်ခုနှစ်က ရွတ်လိုက်တဲ့ပါဠိတိုင်းပဲဥပိ္ပခာသံဃောဇင်မိမိသာနာဖြစ်ရင်ဖြစ်မှန်းသိရဲ့မဖြစ်ရင်လည်းမဖြစ်မှန်းသိရဲ့အဲဒီဥပိ္ပခာသံဃောဇင်ဟာဘယ်လိုသဘောရှိပါသလဲဆိုလို့ရှိရင်ဥပိ္ပခာသံဃောဇင်ဟာလက္ခဏာအားဖြင့်သမဝါဟိတလက္ခဏာအညီအမျှဆောင်ရင်အညီအမျှဖြစ်စေခြင်းလက္ခဏာရှိပါတယ် လူတွေကပူပေါင်းပြီးတော့ဖြစ်တဲ့တရားတွေကိုမြည်ညှစီတယ်တဲ့သူကအလေကြားကနေပြီးတော့အလေးကြီးဟိုဘက်မသားရအောင်ဒီဘက်မသားရအောင်လို့ညှပြီးတော့ပြီးတဲ့သဘောကိုဘုမာအချင်းကလေးတွေကစားပါလေရှိတတ်ပါတယ်ဘာစကားတွေပြတဲ့ညမှာလည်းရှိတတ်ပါတယ်အဲဒုဒ္ဒန်းတစ်ခုကို လူသားတစ်ခုပေါ်မှာတင်ထားပြီးတော့အလေကောင်ကနေပြီးဒီတော့အာကာကနဲ့လူသားပေါ်မှာရက်ပြီးတော့နေတော့ဟိုဘက်ကလေးသွားရင်လည်းဒီဘက်ကိုသာအာအာတိပြရတာကိုထောင်ပြမသွားဘူးဒီဘက်ကလေးသွားကြလို့ရှိရင်ဟိုဘက်ကိုအာတိပါလို့ဒီကအလေကောင်ကလူကနေပြီးထိတ်ဘေးဆုံးကနေပြီးတော့လူနှစ်ယောက်ထိုင်းနေတယ်အဲလူနှစ်ယောက်ထိုင်းနေဘေးဆုံးကအဲဒါဟိုဘက်က လေးသွားတဲ့အခါဟိုဘက်စောင့်သွားတော့ဒီတစ်ဖက်ကအဲ့ဒီပေါ်တဲ့ဘက်ကနေပြီးတော့ဒီခါလေးဒီကျောက်ကနေပြီးတော့ဖိမြင်းပေးရတာပေါ့ညံ့နေလိမ့်ကြမတော့ဘူးအဲ့တော့အဲ့ဒါကလေးတွေကစားတဲ့ခါလည်းပဲရှိတတ်ပါတယ်ဒီဘာသကတိပါလေကြားတဲ့ခါမှလည်းရှိတတ်တယ်အဲ့ဒါများလိုပဲသူကအလေကောင်ကနေပြီးတော့ဟိုဘက်ဒီဘက်မလွန်ရအောင်လို့မရော့မရော့ရမလွန်ရအောင်လို့သူကညှပေးတယ်လို့ ဥပ္ပခါသမုစဉ်ခေါ်တယ်တဲ့သမဝါဟိကလက္ခဏာအညီအမျှအညီအမျှဖြစ်ခြင်းဟာသူသဘောပါပဲအညီအမျှမဖြစ်သေးတဲ့ညကာလပါလုံးတရားအားထုတ်လို့မကောင်းဘူးအရုပ္ပါဒပုဂ္ဂိုလ်တွေဆိုအညီအမျှမဖြစ်နိုင်ဘူးအဲဝိရကညော့နေတဲ့ခါလည်းရှိတယ်လွန်းနေတဲ့ခါလည်းရှိတယ်သမာဓိကလည်းပဲ ကြော့နေတဲ့ခါရှိတယ်လွန်းနေတဲ့ခါရှိတယ်သဒ္ဓါကလည်းပဲကြော့နေတဲ့ခါရှိတယ်လွန်းနေတဲ့ခါရှိတယ်စဉ်းစားဆင်ခြင်မှုတွေပညာပညာလို့ခေါ်ရတာပေါ့လေသူကလည်းပညာအစစ်ဟုတ်ချင်မှလည်းဟုတ်မယ်အဲ့ဒါတွေကလည်းပဲကြော့နေတဲ့ခါရှိတယ်လွန်းနေတဲ့ခါရှိတယ်အဲ့ဒီတရားတွေမညီညာသေးတဲ့ညာကာလပါလုံးဟိုမှာရှုမှတ်တာလေးကသူအချိုးမကြောက်ဘူးယုတ်တရားနာတရားလေးတွေပိုင်းခြားပြီးတော့တိတိမမမပြီးဘူး ယုတ်ရနာတရားလေးတွေရဲ့အဖြစ်အပျက်ကလေးတွေပမေရှိရသူမသိသေးဘူး။အဲညီညသွားတဲ့ခါကျတော့မှပမေရှိရသူသိ။ညီညသွားတဲ့ခါကျတော့ကြောင်းကြလည်းမဆက်ရဘူး။သူ့မှသာလေးကသိုးကြတယ်။ဒီနေ့တော့အဲ့ဒီညီညတဲ့သဘောလေးတွေပြောရမယ်။သရုပ်တရားကိုအားချင်းဆိုရင်အဘိဓမ္မာမှာအဘိဓမ္မာကျမ်းဂန်ဒီမှာပြထားတယ် စေတသိက်52ပါးတဲ့အဲ့ဒီ52ပါးတဲ့ကဒီညီမျှစေတဲ့စေတသိက်တွေကသူကတစ်ခုပဲတတ္တရမေဇ္ဇတာခေါ်တယ်တတ္တရမေဇ္ဇတာတတ္တရမေဇ္ဇတာထူထူမာမယုတ်တရားတွေထဲမှာဖြင့်အလယ်လဖြစ်နေတဲ့သဘောပဲတဲ့ညီမျှစေတဲ့သဘောလေးပဲအဲသူညီမျှတဲ့အပိုင်းကလေးရောက်လာတဲ့အခါကျရင်ကျွမ်းမာတာလေးတွေကောင်းလာတာပဲ ညီညာတာတွေကလည်းလူတရားထုတ်မှလည်းပြီးတယ်တရားမထုတ်လို့ရှိရင်ညီညာတွေကမပြီးဘူးဒါပေမဲ့လို့နိဒရမေသတာဆိုတဲ့ညီညာတာလေးကကုသိုလ်စိတ်တိုင်းစိတ်တိုင်းမှာပါပါတယ်ဆရာရှိခိုးလည်းသူပါတာဒါနကုသိုလ်ပြုရင်လည်းပါတာပဲသီလဆောက်တည်ရင်လည်းပါတာကောင်းသောစကားပြောရင်လည်းပါတာကောင်းသောအလုပ်လုပ်ရင်လည်းပါတာအဲယူသေးပေးရင်လည်းပါတာ ဘယ်ချိန်မှဆိုပဲကုသိုလ်စိတ်ကလေးတည်တိုင်းတည်တိုင်းဟာဒီညီညတဲ့သဘောလေးတော့ပါတော့ပါဒါပေမဲ့လို့သူကမချင်းကြောင်းသူကအသိခဲ့တဲ့ဥစ္စာတွေတရားထုတ်တဲ့ခါကာလမှာညီညတာလေးသူကသင်ကြားတယ်တရားအမှားကောင်းနေတဲ့ခါလေးကျတော့ကြောက်ကြမစရာပဲနဲ့သူကသူချိုးတိုင်းပြီးသူသွားတယ်ဒီမှာနဲ့သွားတာလေးရှိတယ်လို့ညီညတဲ့သဘောလေးအဲဒါတတ္တမိစ္ဆာတ္တခေါ်တဲ့သဘောလေးပဲ အဲ့ဒါလေးကိုသူဥပိ္ပခာသံဃောစဉ်လို့ခေါ်တာသူခေါ်တယ်ဥပိ္ပခာကညီမျှစေပြီးတဲ့ပြန်ဟောလက္ခဏာသမဝါဟိတလက္ခဏာဥပိ္ပခာဥပိ္ပခာဒီသမဝါဟိတလက္ခဏာအညီမျှဆောင်ခြင်းညီမျှဖြစ်စေခြင်းလက္ခဏာရှိသူနဲ့ရှင်မောရှင်မဲ့တရားတွေကိုမယုတ်မလွန်ရအောင်လို့ညီမျှစေပါတယ်။အဲဒါဆိုရမယ်။ဥပိ္ပခာကညီမျှစေသည် တစ်ဖက်လိုက်ခြင်းပဲခွင်းတတ်သည်တစ်ဖက်လိုက်ခြင်းပဲခွင်းတတ်သည် သက်သက်မလိုက်ဘူးလေလို့ဟိုဘက်ဒီဘက်တစ်သက်သက်လိုက်ပြီးတကလားဘက်လိုက်ပြီးတကလားမသွားပါဘူးသူကခုနကပြောတယ်လေလေဝါနေသူကညီမျှပေးနေတာညပင်ဟိုဘက်လည်းမလွန်အောင်ဒီဘက်လည်းမလွန်ရအောင်ဟိုတရားကလွန်သွားလို့ရှိရင်အဲ့ဒီတရားမလွန်ရအောင်လို့သူကကြော့ပြီဒီတရားကကြော့သွားလို့ရှိရင်မကြော့အောင်သူကပြည့်ပြီသူကလေကောင်ကနေပြီးတော့ညှပြီးတဲ့သဘောပဲအဲ့ဒီဥစ္စာ တစ်ဖက်လိုက်ခြင်းတစ်ဖက်ပတ်လိုက်ခြင်းကိုပယ်ရတဲ့သဘောရှိပါတယ်တဲ့ပက္ခပါတုပစ္စေရရသပက္ခပါဒဖက်လိုက်ခြင်းတစ်ဖက်ပတ်လိုက်ခြင်းကိုပက္ခပါဒလို့ပါဠိလိုဆိုတယ်ပက္ခကတစ်ဖက်ပါဒဆိုတာကြလိုက်တစ်ဖက်ပတ်လိုက်ခြင်းကိုဥပစ္စေရပယ်ချခြင်းဟာသူကိစ္စပါပဲတဲ့သူ့လောကကားပဲတစ်ဖက်ပတ်လိုက်ခြင်းကိုဘယ်ကိုရပဲသူ့လိုပဲခုနကဥပမာပြောခဲ့တာတည်းမှာဟုတ်လား အတန်းစည်းတဲ့နေရာမှာဟိုဒီလုံးလေကောင်ကနေပြီးလေကောင်ကနေပြီးတော့မျှပေးတဲ့ပုဂ္ဂိုလ်ကသူ့လူကပါလို့မျှပေးဖို့ပဲသူ့လူပဲဟိုဘက်ထောင်မတော့အောင်ဒီဘက်ထိုးကြမတော့အောင်ဒါပဲလို့ဒါသူ့လူပဲဒါလုပ်နေရတာပဲလို့အဲ့ဒါလိုပဲဗာမယုတ်တရားတွေထဲမှာမလွန်မလွန်ရအောင်မယုတ်ရအောင်လို့ညီမြအောင်လို့ဆောင်ရွက်ပေးတာဟာသူ့လုပ်ပဲအဲ့ဒီ ညီမြအောင်လို့ဆောင်ရွက်ပေးတဲ့ဒီဥပိ္ပခါလေးအားကောင်းတဲ့အခါမှာအမှတ်ကလေးတွေကကောင်းလာတာ။ဒါဒါဘယ်လိုလုပ်ရမလဲလို့သောသောကလုပ်လို့တော့ဖြစ်တော့မဖြစ်ဘူး။အစဉ်တိုင်းရှိပြီးတော့သွားလို့ရှိရင်သူ့အချိန်ကြတော့ညီမြတာလေးဖြစ်လာတယ်။အဲညီမြတဲ့အချိန်လေးမှာမှားတယ်။တွဲတင်လိုက်တယ်လို့ကသူကကောင်းလာတယ်။အစားအာယုန်တွေဖားလို့မမိနိုင်ဘူး။စိတ်တရားပြင်းပြင်းနဲ့ပြင်းနေတာတွေကအဲဒီညီမြတဲ့အချိန်လေးကြတော့တခါလဲ။ မတ်စရာအာယုံနဲ့အသိနဲ့မတ်စရာအာယုံနဲ့အသိနဲ့တခါတည်းကကနေကကနေကြသွားကြတာသူ့ချိန်လေးတဲ့သူသွားကြအောင်မနာကြီးစိတ်ကလေးသွားနေတယ်နာကြတယ်အဲဒီလိုညီမျှပြီးတော့သွားနေဥစ္စာဒါဥပိ္ပခာမှုစင်နဲ့တဲ့တစ်ဖက်လိုက်ခြင်းပဲဆွမ်းတတ်သည်ဟောမေဇ္ဇတာဘာဝပိစုပ္ပထာနာအလယ်လသဘောအနေအားဖြင့်ယောဂီပုဂ္ဂိုလ်ညာထဲမှာသင်ကြားပါတယ်တဲ့ မလွန်မယုတ်ဖဲနဲ့လွန်လည်းမလွန်ဘူးယုတ်လည်းမယုတ်ဘူးတရားချင်းညီညွတ်မှုတွေယုံကြည်မှုတွေအဲ့ဒါတွေလွန်ခဲ့ပြီးတော့မနေဘူးပညာအားဖြင့်စဉ်းစားဆင်ခြင်မှုတွေဒါတွေလည်းလွန်ခဲ့ပြီးတော့မနေဘူးတရားရော့ပြီးတော့လည်းမနေဘူးသူစားဆင်ခြင်မှုတွေလည်းရော့ပြီးတော့မနေဘူးအဝိရိယတွေဟာလွန်လည်းမနေဘူးရော့လည်းမနေဘူးအာထုံဝိရိယတွေ သမာဓိစုစိတ်တည်ကြည်မှုကလည်းလွန်လည်းမနေဘူးရော့လည်းမနေဘူးသူကညီညာပြီးတော့နေအဲဒီလိုအလယ်အလသဘောအချင်းယောဂီပုဂ္ဂိုလ်ညာထဲမှာသင်သင်ပါတယ်တဲ့ဒါဆိုပစ္စုပ္ပန်ခေါ်တယ်ဘုရားလေဘဝမြချိန်ကြနေသည်လေဘဝမြချိန်ကြနေသည် လဲဘဟုသူများအချင်းဝင်များသင်ဝင်ညာများအလဲပေါ်မှာတိမပြီးဒီကလာနေသေးတဲ့ခဲ့ပဲလို့ဘုဘက်မလိုက်ဒီဘက်မလိုက်အလဲကောင်ကနေပြီးတော့ဒီငွေညာသဘောအချင်းညီညပြီးတော့နေပါတယ်တဲ့ဘုံမြတ်ရှင်ကြနေတယ်အဲ့ဒါယောဂီပုဂ္ဂိုလ်ရဲ့ညာထဲမှာ သင်တဲ့အချင်းရပဲလားသစ္စုပ္ပတံခေါ်တယ်ယောဂီပုဂ္ဂိုလ်မှာဒီဒီမှတ်ကလေးရောက်လာတော့တခါတည်းကျော်လဲမကျော်လွန်လဲမလွန်ဘယ်ဘက်မှမလိုက်ဘဲနဲ့အမှတ်ကလေးဟာတခါတည်းငြိမ်းပြီးတော့သွားနေညီမျှပြီးသွားနေတယ်လို့ဆိုရင်ပြဘာနဲ့ဥပမာဖြင့်တူတယ်လဲဆိုရင်သမဗုဒ္ဓနာအတ္တနာဣသုပ္ပကသာရတိယတတ်တာပါ သမဗုဒ္ဓနာညီမြပြေးသွားရင်နေကုန်သောအာသနာမြင်းတို့ကိုဣဇုပစ္စကပါရတိဝိယဒိဋ္ဌိရှုနေသောယထာရင်းကဲ့သို့ဓာတာဝါမှား၏အဲပြေးတော့မြင်ရတာလည်းနှကောင်ပဲမြင်နေတယ်ဗမာပြင်းတော့တယ်မရှိဘူး အဲဒါဘုန်းကြီးကတော့လှဲနေလို့ဥမာပေးတာနွားနွားနဲ့လှဲနေဒါတော့ဒီလိုမျိုးမြင်ပြီးတော့နွားနှစ်ကောင်ကတယ်ဆိုတော့ဗမာပြည်မှာသင်ကြားရင်းနှစ်ကောင်ကပြီးမောင်းနေထားတာနည်းနည်းပါးပါးတော့ရှိပါတယ်ဆိုတော့ဒီခုခုဆိုရင်မျက်နှာမမြင်ရဘူးဒါဒါဥမာပေးလို့ရှိရင်သိတဲ့ဘောဘောမဟုတ်ဘူးအဲဇာတဲ့ကတော့ကိုမြင်းနဲ့ဥမာပေးတယ်ဘုန်းကြီးကနွားနဲ့ပဲဥမာပေးတယ်အဲနွားနဲ့ကောင် နွားနှကောင်ကအညီညာသွားနေတဲ့အခါမှာနွားနှကောင်ကအညီညာသွားနေတဲ့အခါတဲမောင်းတဲ့ပုဂ္ဂိုလ်ကဘယ်နွားမှလည်းမမောင်းရဘူးဘယ်နွားမှလည်းမဆွဲရဘူးဒါလေးမှေးလိုက်နေတယ်နှုတ်မလို့ဒီလူပါမဖြစ်တယ်လူကအဲ့ဒီမှေးလိုက်တဲ့ပုဂ္ဂိုလ်ပါအောင်မပါလို့ရှင်သွားတွေကဟိုတစ်ဖက်ဖက်ကလွန်သွားရင်လည်းသွားမယ်တကောင်ကမသွားဘဲနဲ့နေနေနေမယ်ဟိုဟူရတွေလည်းလှည့်သွားရင်လည်းသွားမယ် လူတော့လည်းပါအောင်မှဖြစ်တယ်အဲ့ဒါလိုပဲသံယုတ်တရားတွေစိတ်စိတ်တွေတရားတွေဝိပဿနာရှုပြီးတော့နေတဲ့တရားတွေအညီအမျှဖြစ်ပြီးတော့နေတဲ့အခါကလာဒီဥပေက္ခသာမိုးစဉ်ဆိုတဲ့တရားလေးကလင်းမောင်းတဲ့ပုဂ္ဂိုလ်တို့ပေါ့နွားနဲ့ကောင်နွားနဲ့ကောင်ဟိုဘက်ကလည်းမလို့ဒီဘက်ကလည်းမလို့ဟိုဘက်ကလည်းမလို့ဒီဘက်ကလည်းမရော့ဖြစ်ပြီးတော့နေတော့အညီအမျှဖြစ်နေတဲ့အခါမှာဒါလေးမှေးပြီးတော့လိုက်သွားတယ်လို့ အဲ့ဒါနဲ့ပြူပါတယ်တဲ့ဒါနဲ့ပြူတယ်ဆိုတာညာတို့တော့မှတ်ကောင်းတဲ့ခါကျအဲ့ဒါလေးမျိုးရောက်တော့ဒါလေးမျိုးရောက်ဖို့ရပဲကြိုးစားနေရတာအဲဒီဟာလေးရောက်နေလို့ရှိရင်ပြင်ဒညာမိဒညာတက်သွားတာပဲဒါဒါလေးဆင်မင်းတဲ့ခါလည်းကြာနေကြာတော့ကြာဒါလေးဆင်မင်းတဲ့ခါတက်သွားကြတယ်ဒီလိုဒီလိုနဲ့တက်သွားတဲ့ခါလည်းသင်္ခါရုပ္ပခါများကျတော့သူအကောင်းဆုံးပေါ်နေကြတယ်ညီညနေတာလေး အဲဒီကနေပြီးကောက်မိတယ်လို့ဆိုတာအရိယာမဉ္ဇဏ်ပူညာနေဒီခါလေးတက်တော့တာတမ်းပြီးတော့အဲကြောင့်နွားစုံကောင်းနှင်မောင်းသူပဲကြီးရဲ့ဥမာနာပြီးနွားစုံကောင်းနွားစုံကောင်းနေတဲ့နွားလဲများမောင်းနေရတာနဲ့တူရဲ့မောင်းတဲ့ပုဂ္ဂိုလ်ကမလို့ပါဘူးအသာလေးမှေးလိုက်နေတယ်။ဒါဆိုရမယ်။နွားစုံကောင်းနှင်မောင်းသူပဲကြီး ဆိုရင်ကောင်းသုံးလုံးကောင်းတဲ့နွားငါတကောင်ကောင်ကနေပြီးညံ့နေလို့ရှိရင်အဲ့ဒီဟာမောင်းရတယ်ဓမ္မနေပြီးတော့လွန်ပြီးတော့သွားလို့ရှိရင်အဲ့ဒါဆွဲတာအဲနွားဆိုကူလုံးကြီးကြီးကြီးပြီးသွားနေငမောင်းတဲ့ပုဂ္ဂိုလ်ကလက်မောင်းတဲ့ပုဂ္ဂိုလ်ကဘာမှကြောက်ကြမလို့ရအောင်မိလိုက်နေအဲ့ဒါလိုပဲအမှတ်ကလေးကအချိုးကျနေတဲ့ခါကျတော့မယုံမလွန်သွားနေကြောင်ညာကိုမဆက်ရဘူးသူကသူသွားနေတယ်ဒီချိန်နဲ့သွားပြီးတယ် အဲ့ဒါလည်းပြီးပါတယ်နောက်ဒီဥပိ္ပခာဆိုတော့ဥပိ္ပခာကအမျိုးမျိုးရှိတယ်ဥပိ္ပခာတာမိုးစဉ်ပြောတော့ဥပိ္ပခာတရုပ်လည်းပေါ်အောင်ပါဆိုတော့ဥပိ္ပခာ10မျိုးတော့ရှိတယ်ဥပိ္ပခာဥပိ္ပခာဆိုတော့10မျိုးရှိတယ်ဒါကမြန်မာပွင့်တာပိဋကသုံးပုံမှာတရားဟောထားတဲ့ဥပိ္ပခာတွေကအမျိုးပေါင်း10ခုရှိတယ်ဥပိ္ပခာအဲ10ခုဆိုတော့ဒါကလည်းဆောင်းမုန်းနေမှာကိုမှတ်လို့ရမှာ10ခုဆိုတာ ဒီတိုင်းကတော့မှတ်တာတော့ကြမိပါရဲ့ဘယ်လည်းမလွယ်ပါဘူးဒါဘုဒ္ဓကိုသင်အလေးလာမရှိတဲ့ပုဂ္ဂိုလ်တွေဒီ၁၀ခုမှတ်ဖို့တော်မလွယ်ပါဘူးဒီ၁၀ခုလည်းပဲကြကြနနာမှတ်ဖို့တဲ့ပုဂ္ဂိုလ်လည်းအမှန်ကိုနည်းပါလိမ့်မယ်ဟိုစာပေကျမ်းကသင်ကြားထားပေမဲ့သင်တော့စာရဲတော်လွယ်နေတာကိုစာအုပ်ထဲရှိလို့သာကြည့်ရတယ်အဲ့ဒါလည်းသမှတ်နေတာဘူးဒီ၁၀ခုကတော်မှတ်မိရဲ့ဒီတော့ဒါလေးဆောင်းပုံလေးပေးထားမှာဆောင်းပုံလေးဘုန်းကြီးကရေးတာ အောင်မို့ဥပိ္ပခာဆယ်ခုတဲ့မသားစရာလည်းကောင်းပါတယ်ဒီဥပိ္ပခာဆယ်ခုကိုရတယ်သာလင်္ကသာလင်္ကဥပိ္ပခာသာလင်္ကအင်္ဂါ၆ပါးနေရာချင်းဟောထားတဲ့ဒေသနာမှာလာလို့ဥပိ္ပခာရတယ်သာလင်္ကဥပိ္ပခာဓမ္မဝိဟာရဥပိ္ပခာတဲ့မေတ္တာကရုဏာမုဒိတာဥပိ္ပခာလို့ဓမ္မဝိဟာရတရားတဲ့လာတဲ့ဥပိ္ပခာတို့အတန်မျိုး ဘုဇင်ကဥပိ္ပခါလည်းဟောအခုဒီဥပိ္ပခါပါပဲဘုဇင်ဥပိ္ပခါလည်းဘုဇင်ဥပိ္ပခါသာလင်ဓမ္မဘုဇင်ကအောင်မှုပဲသူသွားတော့သတ္တရမေသတတဥပိ္ပခာတဲ့ဒီဘုဇင်ဥပိ္ပခာနဲ့အတူတူပါပဲတရားကိုသတ္တမေသတတဆိုတာကတော့အပြီးတော့မှကျမ်းဂန်နေမှာဝေါ်လာကိုသူကတော့ဒီမှာကျမ်းဂန်နေမှာသတ္တမေသတတလို့သူကခေါ်တယ် ဒါစေတသိက်နာမည်ပဲသူကတော့သူကတော့သုဒ္ဓံဒေသနာတွေဘာတွေမှာအထူးခေါ်ထားတာတော့မဟုတ်ဘူးဇာနာဥပိ္ပခာတဲ့ဇာနဲ့မှပါတယ်ဥပိ္ပခာပါရိသုဒ္ဓိဥပိ္ပခာတဲ့ဒါကလည်းဇာနဲ့ပါတာပါပဲအဲမလို့ပါရိသုဒ္ဓိနဲ့ခေါ်တာတော့ပါရိသုဒ္ဓိဥပိ္ပခာလို့ပြီးပွဲတယ်အဲဒီဥပိ္ပခာ၆ခုရှိတယ် ဒီ၆ခုကတမျိုးတည်းပါပဲသတ္တမိသတ္တခေါ်တဲ့စိတ်သိရပါအဲ့ဒါဒီကောင်းစဉ်လေးကျူးဆိုတော့ဒီမှာပြညာလေးပဲပြောသာလင်ဇမဝိသာလင်ဇမဘုဇင်ကသာလင်ဇမကြားတော့ဟိုသမုံမရှိဘူးဒါတော့ကြီးကြီးနဲ့ရေးထားမှရှင်တယ်သမုံမပေါ့သာလင်ဇမဘုဇင်ကတတရ ဇံပါရီအတ္တရဇံရပါရီပါရီရပါရီတို့ဒီလောက်ပဲရတယ်ပါရီတို့ဒီဥပိ္ပခါလို့ခေါ်တယ်ဟိုမှာဝယ်ရှိတယ်လို့အဲခွေရမယ်သလင်ဇမဘုဇင်ကတတ္တရဇံပါရီတတ္တရ သလင်ပြမဘုဇင်ကတတ္တရဇံပါရီသလင်ပြမဘုဇင်ကတတ္တရဇံပါရီသလင်ပြမဘုဇင်ကတတ္တရဇံပါရီ လင်္ကာဥပေက္ခသူကကျေဝန်းတယ်သူကနောက်ဆုံးမှပြောမှရှင်။သောဝိပဿနာတွေသူကလည်းရေးကြည့်ပါတယ်။အဲသူနောက်ဆုံးမှပြောမှရှင်တယ်လို့ထားလိုက်ဦးမှာသူပြောနေတဲ့ဉာဏ်တွေအကုန်လုံး ပြောမှာမဟုတ်ဘူးသာလင်ကဇမဝိဟာရဥပေက္ခတဲ့ဇမဝိဟာရဥပေက္ခသာလင်ဇမဇမဝိဟာရဥပေက္ခဆိုတာဟာမေတ္တာကရုဏာမုရိဒဥပေက္ခဆိုတာဒါပြနေကြတာပါပဲသာဝေသတ္တာဝေရာဟွန်တုအပြာဝေဇာဟွန်တုအာနိကာဟွန်တုဒုက္ခိယရဏံပရိဟရန္တုမေတ္တာပူဇော အဲဒီလေးခုကသာမေတ္တာကိုသာဝေသတာအလုံးစုံသောတ attva တို့သည်အဝေရာယံကင်းကုန်သည်ဟွန်းသူဖြစ်ကြပါစေတည်းမေတ္တာကိုလုံးစုံတ attva တွေယံကင်းကြပါစေတယောက်တည်းလည်းပို့လို့ရပါတယ်ကိုယ်နဲ့စားတဲ့ပုဂ္ဂိုလ်တူတယောက်ကအောင်ပြုပြီးတော့ယံကင်းပါစေအရာဝေးတွေပဲရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်ခီးသွားနေတဲ့ပုဂ္ဂိုလ်တွေအောင်ပြုပြီးတော့သွားလျာရာမှာဘေးကင်းပါစေယံကင်းပါစေလို့သလုံးသွင်းလာမေတ္တာဖြစ်နေတာ မေတ္တာပို့ရပါဆိုအဲ့ဒါပဲမေတ္တာပို့နေပါတယ်ဆိုတာပဲဒီလိုနှလုံးသွင်းပြီးတော့နေတဲ့ပုဂ္ဂိုလ်ကမေတ္တာပို့နေတာဗဇကဆိုရင်လည်းဆိုမဆိုလည်းစိတ်ထဲကဒီလိုရှိနေတာမေတ္တာပို့နေတာအဲအဝေရာဟွန်းတို့အပြာပိဇာအပြာပိဇာစိတ်ဆင်းရဲကင်းကြကုန်နေဟွန်းတို့ဖြစ်ကြပါစေကုန်သတည်းသာဝေသာသာလုံးစုံသတ္တဝါတို့ပြာပြာပိဇာ စိတ်ဆင်းရဲကင်းကြကုန်သည်ဟွန်းသူဖြစ်ကြပါစေကုန်သတည်းအလုံးသတ္တဝါတွေစိတ်ဆင်းရဲကင်းကြပါစေစိတ်နှလုံးမသာခြင်းမဖြစ်ကြပါစေနဲ့အမိတာပူတာအဲကိုယ်နဲ့စတဲ့ပုဂ္ဂိုလ်တူတယောက်ဖြစ်စေအများဖြစ်စေအခြားတစ်ပါးရောက်နေတဲ့ပုဂ္ဂိုလ်ဖြစ်စေအဲ့ဒါအဲ့ဒီပုဂ္ဂိုလ်အောင်ယူပြီးတော့ပါဠိရရောက်လေရာမစိတ်ဆင်းရဲမရှိပါစေနဲ့စိတ်ဆင်းရဲဆိုတာရှိပါစေလို့ဒီလိုနှလုံးသွင်းနေတာမေတ္တာပို့နေတာ အနိကာဟွန်တုသာဝေသာသာလုံးသောသတ္တဝါအပေါင်းတို့သည်အနိကာကိုဆင်းရဲမရှိကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းကိုဆင်းရဲကိုယ်ထဲမှာပင်မမှုဆင်းရဲမှုတွေရောဝေဒနာပြင်းမှုတွေအနေတိုင်းခဲမှုတွေကိုဆင်းရဲတွေအဲဒီကိုဆင်းရဲခြင်းကြပါစေလို့အလုံးသတ္တဝါတွေအောင်ပြုပြီးမေတ္တာပို့အဲကိုယ်နဲ့စတဲ့ပုဂ္ဂိုလ်တူတူတယောက်လည်းအောင်ပြုပြီးပို့လို့ရတာပါပဲညီသူညီပါဟာ အဲကိုဆင်းရဲခြင်းပါစေဆင်းရဲမကြည့်ပါစေနဲ့ဆင်းရဲခြင်းပါစေနှလုံးသွင်းရင်လားလုံးသွင်းနဲ့လုံးသွင်းနဲ့မေတ္တာပြင်းနေတာဟောပြီးတော့သုခိအာဒါနံပရိဟာရတုသုခိကိုစိတ်နဲ့ပြာချမ်းသာခြင်းရှိသည်ဖြစ်၍အာဒါနမိမိကိုယ်ကိုပရိဟာရတုဆောင်နိုင်ကြပါစေကုန်သတည်း ကိုယ်ရဲ့စိတ်ပါချမ်းသာပြီးတော့မိမိကိုယ်ချမ်းချမ်းသာသာနဲ့ဆောင်နေပါစေလို့ခန္ဓာဝန်ဆိုတာသိကြစဉ်းစားကြည့်ဆောင်ရတာတင်မသက်တာဘူးသူယောဂဝေဒနာတွေမျိုးမျိုးလည်းဖြစ်တတ်တယ်ဘုံတော်လို့ကြည့်ရင်ချင်းလုတ်တိုက်တာကစပြီးတော့နာရကျင်လာတဲ့ဥစ္စာတွေကိုကိုကြီးကဘာမှခင်ကားတဲ့သဘောမရှိဘူးအကြောင်းမညွှန်းရင် လူလူအရှင်မသိရင်နေမကောင်းတယ်မကောင်းလည်းဖြစ်တာပဲအသာမပြီးနေမကောင်းတယ်မကောင်းလည်းဖြစ်တာပဲဒီခန္ဓာကိုယ်ကြီးဆောင်ရတာတက်တက်တာတာမဟုတ်ဘူးမေချာစဉ်းစားပြီးတော့ကြည့်လို့ရှိရင်မသက်တာဘူးသူကအရွယ်ကြီးလာတယ်လေသူမသက်တာမှသိတယ်လေပဲငငယ်သိနေတယ်လေအဲဒီလိုဆောင်ရဖို့ကတာဝန်လေးပြီးတော့နေတဲ့ခန္ဓာကိုခန္ဓာဝင်ကြီးနေတိုင်းနေတိုင်းစာချပြီးတော့ကျူးရတယ်သူသိနေရတဲ့အစနေတိုင်းနေတိုင်းကျူးနေရေမိုးချုပ်ပြရ အဲနေကောင်းထိုင်ကောင်းကြမအောင်လို့လည်းဆောင်ရွက်ပြီးတော့နေရဒီခန္ဓာကြီးကအနတအောင်လေးတဲ့ခန္ဓာကြီးအဲဒီခန္ဓာကြီးကဝန်တော့ဝန်ကိုကြီးနဲ့ထားနေရတယ်ဝန်တော့ဝန်ကိုကြီးထားနေရတာများတော့စဉ်းစားလိုက်ရင်ဒါကတော့သင်ကြားတယ်ဟုတ်လားဆိုင်ကြီးတဲ့ဤလောက်နဲ့ကြောပေါ်မှာဆန့်ထားမယ်ကြောက်ကြကြီးပေါ်တော့ကောင်းပေါ်မှာရွက်ထားမယ်ဆိုတော့ကြောက်ကြကြီးပေါ်အာနာမူလေးနဲ့အဲ့ဒါလိုပဲဒီမိမိတို့ဤခန္ဓာဝန်ဟာ ရလာကြတဲ့ကစားပြီးတော့ဒီခန္ဓာဝင်ကြီးကိုဆန်းဆန်းဆောင်ပြီးတော့နေကြတယ်။လွယ်လွယ်ကူမဟုတ်ဘူးဒါကြောင့်မို့မိမိတို့ခန္ဓာဝင်ကိုကိုယ်ရောစီရောချမ်းသာပြီးတော့ချမ်းချမ်းသာသာနဲ့ဆောင်ရွက်နိုင်ကြပါစေလို့ကိုယ်လည်းချမ်းသာခြင်းနဲ့သူများလည်းချမ်းသာကြပါစေလို့မေတ္တာပို့ရတာ။အဲ့ဒါကမေတ္တာရှိရတာမေတ္တာဟုတ်လား။ဒီမေတ္တာကစပြီးတော့ပြောမှနောက်ဥပ္ပခါကပေါ်လာမှာ။ဒါကမေတ္တာကစပြောနေတယ် ဓမ္မဝိဟာရသာဓမ္မဝိဟာရတွေကသူကတပါးကရုဏာကရုဏာကတော့ဒုက္ခမုသန်တုကိုမိတာဗုဒ္ဓံပါတယ်ဒုက္ခဆင်းရဲမှမုသန်တုလွတ်ကြပါစေကုန်သတည်းသာဝေသရာလုံးသောတ္တဝါတို့သည်ဒုက္ခဆင်းရဲမှမုသန်တုလွတ်ကြပါစေကုန်သတည်းအလုံးသတ္တဝါတွေဟာ ဆင်းရဲမှလွတ်ကြပါစေလို့ဆင်းရဲရောက်နေတဲ့ပုဂ္ဂိုလ်တွေအောင်ယူပြီးတော့ဆင်းရဲမှလွတ်ကြပါစေလို့လုံးဝပြီးတော့ကရုဏာသနာကရုဏာပို့ရတယ်ဘယ်သူမှတော့မပြောကြဘူးနာကရုဏာတော့သနာကအဲဒီလိုသနာတဲ့သနာတဲ့သနာစရာပုဂ္ဂိုလ်တွေတွေ့တိုင်းတွေ့တိုင်းဟာဒီဆင်းရဲဒုက္ခမှလွတ်ပါစေလို့ဆင်းရဲမှလွတ်စေခြင်းနဲ့စိတ်ကလေးဖြစ်တဲ့ခြင်းနဲ့ကရုဏာဖြစ်တယ် အဲ့ဒါလည်းမြမဝိဟာရတပါးပဲမူရိတာယထာလာရသံပါတိတောမာဝိကေသံတုယထာလာရသံပါတိတောအကျင့်ကျင့်ကြသောစည်းစိမ်ချမ်းသာမှရာမြဲတိုင်းဖြစ်သောစည်းစိမ်ချမ်းသာမှမာဝိကေသံတုမကွာမကင်းကြပါစေကုန်သတည်းကိုရရှိမြဲတိုင်းဖြစ်တဲ့စည်းစိမ်ချမ်းသာလေး မကွာမကင်းမဲနဲ့ရာမြဲရနေကြပါစေချမ်းသာမြဲချမ်းသာနေကြပါစေကြီးပွားမြဲကြီးပွားနေကြပါစေလို့ဒီလိုလုံးသွင်းတာပေါ့။ကောင်းတယ်သူကမနာကောင်းတဲ့ဥစ္စာတွေကသူများကသူများချမ်းသာနေတာကိုကသူကသူသူသူစီးပွားနေတဲ့သူကြီးပွားမြဲကြီးပွားနေပါစေချမ်းသာမြဲချမ်းသာနေပါစေလုံးသွင်းတာတော်တော်ကောင်းတယ်ဘာမှကိုယ်စီလည်းမကုန်ဘူးကုလို့ရ။တရားကြတယ်။ဒါပေမဲ့လောကလူတွေကအဲဒီလိုကသိမအောင်မင်းနိုင် ကိုယ်တဲ့သားရင်မနာလို့ဆိုတာသူကလည်းကြောက်ရတာမူရိတာဖြစ်ရမယ်ဥစ္စာမူရိတာမဖြစ်ဘဲနဲ့မနာလိုတဲ့အိဒါရောက်သွားတာပဲဒါအရေးကြီးတယ်။ဒါကိုယ်နဲ့နှိစတဲ့ပုံကိုယ်တွေကိုယ်နဲ့အစအထားမှုဖြစ်နေတယ်။သူကလည်းတိုးတက်သွားပြီဆိုလို့ရှိရင်အဲ့ဒါတည်ပြီးတော့မကြိုက်ချင်တာဘူးဒီလိုဖြစ်တတ်တယ်။ကိုယ်နဲ့သာသွားတယ်ဆိုတာကိုမမြင်ခြင်းမကြားခြင်းမတွေ့ခြင်းကိုယ်ကသာသာခြင်းနေတာကိုဒီလိုဟာဒီလိုစိတ်ကလေးတွေရှိတတ်တယ်။အဲဒီလိုစိတ်ကလေးတွေပယ်ပြီးတော့ သူเจ้าကံအားလည်းဆိုသူကြီးပွားပြီးတော့နေတာလေကြီးပွားနေကြီးပွားနေကြပါစေချမ်းသာနေချမ်းသာနေကြပါစေလို့ဒီလိုနှလုံးသွင်းတာမူရိတာခေါ်တယ်။နားကောင်းတယ်။အဲဒီလိုမူရိတာအကြီးတဲ့ပုဂ္ဂိုလ်ကလောကတွေနဲ့ကြီးပွားတယ်။အာမြာမှာလည်းပဲသူကကြီးပွားတယ်။သူအနှောက်အယှက်ဘေးရန်တယ်မရှိဘူး။နားကောင်းတယ်ပေါ့။မူရိတာခေါ်တယ်။အဲဒီမေတ္တာကရုဏာမူရိတာပြီးတော့နောက်ဆုံးကဥပေက္ခလို့ခေါ်တယ် ဥပိ္ပခာကတော့သဗ္ဗေတ္တာကာမတက္ကာကိုသဗ္ဗေတ္တာလုံးသောတ attva ပေါင်းတွေကာမတက္ကာကာမလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏။ကံတိုင်းပဲကံတရားတိုင်းသူကံကောင်းရင်လည်းသူချမ်းသာမှာပဲသူကံမကောင်းရင်လည်းသူဆင်းရဲမှာမတတ်နိုင်ဘူးဆိုပြီးတော့ဒီလိုနှလုံးသွင်းရတာကိုဒါကလည်းပဲစစာချင်းနှလုံးသွင်းရတာမဟုတ်ဘူး။စစာချင်းနှလုံးသွင်းရတာစစာချင်းဆိုရင်ဥပိ္ပခာဆိုရင်သူကအလွယ်ဆုံးဖြစ်နေသူကဒါလောကအနေနဲ့ကြည့်မယ်ဆို ဒီပုဂ္ဂိုလ်ကတော့သူများကိုဘာမှမငဲ့တဲ့ပုဂ္ဂိုလ်ပဲဆိုပြီးပြည့်တင်ကြရှိလာတယ်လို့ဒါအစစချင်းလောက်ရတာမဟုတ်ဘူးအဲဇာန်ထဲမှာဆိုလို့ရှိရင်မေတ္တာနဲ့ပွားများမေတ္တာနဲ့ပွားများပြီးတော့မေတ္တာဇာန်တွေရတယ်ကရုဏာနဲ့ပွားများပြီးကရုဏာဇာန်တွေရတယ်မုဒိတာနဲ့ပွားများပြီးမုဒိတာဇာန်တွေရတယ်မေတ္တာကရုဏာမုဒိတာဒီသာသုံးပါးပြည့်စုံပြီးတဲ့နောက်ကတစ်စိတ်တက်ရှင်တဲ့ခါကျတော့ဥပိ္ပခာနဲ့လိုရတယ်အဲဒီဟာ နောက်တစ်ဆင့်တက်ခြင်းဥပ္ပခါနဲ့ပွားမှရတယ်မေတ္တာကရုဏာနဲ့တက်လို့တော့မရဘူးဒါမှမဟုတ်အဲ့ဒီကြတော့အဘိဓါတာကာမဒကာနဲ့မတက်ရဘူးဒီကံတိုင်းပဲဆိုပြီးနှလုံးသွင်းရအဲမေတ္တာကသတ္တဝါတွေချမ်းသာပါစေဆိုတာလေသတ္တဝါတွေအတွက်ကြောင့်ကြဆိုင်တယ်ကဲမငင်းတဲ့ဘူးပေါ့ကရုဏာကသတ္တဝါတွေသနာနေတာလဲသူကသိနေတယ်အာပြီးတော့မုရိဒာကသတ္တဝါတွေသံသာနေတာအောင်ပြုဝမ်းမြောက်ဝမ်းသာဖြစ်နေတာလဲသူကလည်းသိပြီးတော့မတည်ငြိမ်ဘူးကောင်းတော့ကောင်းတာပါပဲမတည်ငြိမ် အဲဥပေက္ခာကတော့သူကသူ့ကံနဲ့သူသူ့အကြောင်းနဲ့သူဖြစ်နေတာပဲဆိုသူကညီသက်တဲ့သဘောကိုသိမွေ့အဲဒါကြောင့်အဲဒီသိမွေ့တဲ့သဘောလေးနဲ့လုံးသွင်းလိုက်မှဇာဆင်တန်းတက်လာတယ်အဲဒါဥပေက္ခာဇမဝိဟာရဆိုတယ်အဲဒီဥပေက္ခာဇမဝိဟာရဟာဒီဥပေက္ခာဆယ်မျိုးတွေကသူတစ်မျိုးပဲတဲ့ဆလင်ဇမကိုဇမဝိဟာရဥပေက္ခာအလုံးစုံသတ္တဝါတွေကံတရားအတိုင်းပဲဆိုတာ နှလုံးသွင်းရတယ်ဒါကမပြည့်လာတဲ့အခါဒီလိုနှလုံးသွင်းရတယ်ကိုယ်ကတတ်နိုင်လို့ရှိရင်တော့ချမ်းသာအောင်ဆောင်ရွက်နိုင်ရင်ချမ်းသာအောင်ဆောင်ရွက်ပေးရတယ်အဲဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဆင်းရဲကလွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ရင်လည်းဆောင်ရွက်ပေးရတယ်อืมအဲသူတို့ဘာတွေကြီးပွားချမ်းသာနေတာတွေအောင်ပြုပြီးတကားလားမူရိတာနဲ့လည်းပဲနှလုံးသွင်းရတယ်ဒါပေမဲ့လို့ကိုယ်လည်းဘာမှမတတ်နိုင်ဘူးဆိုတဲ့ကိစ္စတခုကြတော့လေအဲကာမတကာပဲနှလုံးသွင်းရတယ်ဒါမှသူသက်သာတော့တယ်နှုံးမို့ရင် ဟိုဆင်းရဲနေတဲ့ပုဂ္ဂိုလ်တယောက်ကိုဆင်းရဲကလွတ်စင်နေတဲ့စီကိုယ်ကလည်းလွတ်အောင်လည်းမတတ်နိုင်ဘူးသူဆင်းရဲနေတာတွေ့တယ်တွေ့တယ်ဒီမှာနှလုံးမသားတွေဖြစ်လာတာပဲအစတော့ကရုဏာပဲကရုဏာကနေပြီးတော့ကြတော့ဘာဖြစ်လာတော့ဆိုတော့ဒေါမနတာရောက်လာတယ်နှလုံးမသားမှုရောက်လာတယ်စိတ်ပင်မမှုတွေရောက်လာတယ်အဲ့ဒီတယောက်ရောက်ခံလို့မဖြစ်ဘူးအဲ့တော့ဒီမြေဝအောင်ဘာလို့ ਆ လဲဆိုကာမတကပဲဒုက္ခနဲ့တူပဲလူเจ้าနဲ့တူပဲလို့နှလုံးသွင်းနေရတယ်အဲ့ဒီမှာနည်းနည်းသက်သာရရဒီများအတွက်နဲ့စပြီးတော့ ကိုယ်လည်းဘာမှမတတ်နိုင်မဲနဲ့ကြားထဲကနေပြီးစိတ်ဆင်းရဲနေရင်အဲ့ဒီဥပိ္ပခာကတော့တော်တော်လုံးကြတယ်ဥပိ္ပခာနှလုံးသွင်းကောင်းတယ်လောကနဲ့စပြီးတော့ဒီလိုပဲနှလုံးသွင်းရတယ်ကိုတတ်နိုင်မလို့တော့ကောင်းလို့ဆောင်ရရတာမတတ်နိုင်ဘူးဆိုတဲ့ဒီနေ့ကျတော့သက်သက်မဲ့စိတ်ဆင်းရဲခံလို့မပြည့်ဘူးအရင်မှဥပိ္ပခာပဲနှလုံးသွင်းရတော့တာမတတ်နိုင်အဲ့တော့အဲ့ဒါက ဇမဝိဟာရဥပိ္ပခာတဲ့ဥပိ္ပခာ10မျိုးတွေကသူက10မျိုးပေါ်တယ်။သာလင်ဇမဘုဇင်ကအခုဘုဇင်ကဥပိ္ပခာပဲလား။ဒုတိယပြညာကနေပြီးတော့ညီနာဖြစ်နေလို့သဘောတယ်။အဲဘုဇင်ဥပိ္ပခာဒါအဲ့ဒါနားလဲပါ။အဲသာလင်ဇမဘုဇင်ကတတ္တရမေသရတာတဲ့တတ္တရမေသရတာဆိုတာလည်းပဲဒီဘုဇင်နဲ့အတူတူပဲကုသိုလ်စိတ်တိုင်းစိတ်တိုင်းမှာပါတယ်။သံယုတ်တရားတွေကိုမယုံမလို့ညီညာတဲ့သဘောလေးပဲတတ္တရမေသရတာ။ သလင်ပြမဘုဇင်ကတတ္တရဇံပါရိဇံဇာနုပိခာဇာနာဇာဥပိခာတမျိုးဒါတတိယဇံမှာရှိတယ်ပထမဇာမဇာယင်္ဂ၅ပါးရှိတယ်ဝိတက်ဝိသရာပိတိဒုက္ခဧကဂတ၅ခုရှိတယ်ဒုတိယဇာကြတော့ဟုတ်လားသုတ်တန်ဒီတွေမှာဇာက၄ခုပဲခွဲတယ်၅ခုမခွဲဘူးဒီအဘိဓမ္မာရသင်္ဃာကျမ်းတော်မှာ၅ခုရှိတယ်ဟိုသုတ်တန်ဒီတွေကတော့၄ခုပဲခွဲတယ် ဝိရဝိသရာမပါဘူးဒုတိယဇာကြရင်ပိဋိဒုက္ခဧကဂရဇာယင်္ဂ၃ပါးနဲ့တတိယဇာကြတော့ပိဋိတော်မပါဘူးဒုက္ခဧကဂရဇာယင်္ဂ၅ပါးနဲ့အဲဒီအဲဒီဒုက္ခနဲ့ဧကဂရဇာယင်္ဂ၅ပါးနဲ့ဖြစ်တဲ့အခါမှာဒုက္ခကအမှန်ကောင်းတယ်လို့ချမ်းသာအမှန်ကိုချမ်းသာတယ်လို့ဆိုပီတိနဲ့ဖြစ်တုံးကလည်းပဲအသက်ဝါမြောက်ပြီးတော့ဒုက္ခနဲ့ချမ်းသာနေတာဒါမှမဟုတ်ပီတိနဲ့ရောနေတဲ့အတွက်ဒုက္ခလေးအရတာပေါ်သင်းတော့မပေါ်ဘူး အဲတတ္တိယဇံကြတော့ပီတိနဲ့ကွဲပြီးသွားတဲ့အခါမှာဒုက္ခတက်တဲ့ကလေးဆိုတာအနံကောင်းတယ်။အခုဒီဝိပဿနာအထုတဲ့ပုဂ္ဂိုလ်တွေလည်းတစ်ခါတစ်ခါပြောတယ်သူတို့ဒုက္ခတွေတစ်ခါတစ်ခါဖြစ်နေတာဘယ်လိုကောင်းမှမသိကောင်းနေတာတခါလေသူဥစ္စာပီတိနဲ့လည်းမယုံပီတိနဲ့ယုံပြီးဝမ်းမြောက်နေတာတက်ကြွနေတာဘယ်လိုမှမဟုတ်ဘူးသူဥစ္စာကောင်းတယ်တခါလေထိုင်းနေလည်းကောင်းကားနေလည်းကောင်းလားကြောက်နေလည်းကောင်းဘယ်လိုကောင်းနေမှမသိကောင်းမှုကောင်းနေကိုပြောလို့မပြအောင် ကောင်းနေတာပြီးတယ်ကချမ်းသာနေတာအဲဒါဒုက္ခတွေဖြစ်နေတာ အဲဒီဒုက္ခတွေမမှတ်နိုင်လို့ရှိရင်တော့ဒီနာမတက်ဘူးပေါ်တယ်နဲ့ဝိလဲနေရတယ်သူကျူရမှတ်ရတယ်လို့အဲ့ဒါအဲတတိယသံဃာဒုက္ခမျိုးပဲအဲ့ဒီဒုက္ခမျိုးနဲ့တွေ့ပြီတွေ့냐တော့လည်းပဲဒီဥပိ္ပခါကလည်းပဲသူအဲ့ဒီမှာကောင်းနေတယ်အဲ့ဒီအဲ့ဒီဇာမှာဥပိ္ပခါကောင်းတယ်ဥပိ္ပခါမကောင်းလို့ရှိရင်ဒီဇာကမကြည့်နိုင်ဘူးအဲကြောင့်ဒီတိယသဝိရာကဥပိ္ပခောသဝိဟရတိသတောသမဇာနောယန္တာရိယာစိတ်ခန္တီ

အရိယာသူများတို့သည်ဥပိ္ပကောလိလိရှုနိုင်ပါပေသည်ဟု၍တတိမာတတိဓမ္မာပေသည်ဟု၍သံသာနောသိနိုင်ပါပေသည်ဟု၍အစိတ်ခန့်တီစီမွန်ပြောကြကြလေကုန်၏တန်တတ္တိယဇာနာသူကဲ့သို့သောတတ္တိယဇာဥပါဒမေဇဆက်ရဝူရတိနေ၏ဇာစင်နိုင်တဲ့သွားတော့အဲ့ဒီဇာနေရောက်တော့တယ်အဲ့ဒီဇာရောက်တဲ့အခါမှာအဲ့ဒီဇာရောက်တဲ့အခါကာလမှာ ဒုက္ခကချမ်းသာတာသိကောက်ကောင်းတယ်တဲ့သိသိမှုတဲ့ဒီကိုယ်လုံးတခါတဲ့ဘယ်လိုချမ်းသာနေချမ်းသာနေမှမသိဘူးတဲ့အခုယောဂီတွေချုပ်ပုဂ္ဂိုလ်တွေပြောတာပါတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတော့မဟုတ်ဘူးဒီတော့ကိုပြောတယ်သူကနေဒုက္ခတွေဖြစ်နေတာခါတယ်ဘယ်လိုကောင်းနေမှမသိဘူးဖြစ်သူကဘာကိုပြောဘာဖြစ်နေတယ်လို့ကိုပြောလို့မပြောတတ်ဘူးတဲ့သူကကောင်းနေတာကတော့သိကောင်းနေတာအဲဒီဒုက္ခတွေဖြစ်အတူအထိတွေရောပါတယ်အကုန်လုံးနေရာတကာနေပြီးသူစိတ်တိုင်းကောင်းတယ်အဲဒါဒုက္ခတွေဖြစ် အဲဒီဒုက္ခတွေဖြစ်နေမှလို့အခုဥပိ္ပခာတွေကလည်းရှင်းနေတယ်တဲ့လက်တူချူပြီးတော့လည်းနေတယ်ဥပိ္ပခာလေးဒီဒုက္ခတွေစိတ်ကောင်းနေပြီမဲ့လို့ဒီကောင်းတာလေးကိုပါရအိသာကောင်းတာဆိုပြီးတော့ဒါစိတ်ထဲကညှစ်သက်မှုပါရမှုတွေနောက်ကလိုက်မလာဘူးသတိလေးကလည်းရှင်းနေတယ်ပြီးလည်းပြီးနေတယ်ဒီယောဂီပုဂ္ဂိုလ်လည်းဒီတိုင်းပဲအဲဒီဥပိ္ပဒုက္ခတွေဖြစ်နေတဲ့ကအမှန်ကလေးကကောင်းပြီးတော့သတိနဲ့လက်တူချူပြီးတော့သွားကောင်းနေတာပဲကွာမပြတ်ဘူး နော်မဝင်ပါရမှုတွေရောက်တော့ပြက်ကြသွားတယ်ချော့ကြသွားတယ်ဒီများနေပြီးတော့ဒါလေးကသူကအလုံးမကောင်ဘူးလို့အဲဒါကြောင့်အဲဒီလိုဒုက္ခနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဥပေက္ခာနဲ့လေးလေးရှုပြီးနေနေတဲ့ပုဂ္ဂိုလ်ကိုအရိယာပညာရှိသူတော်ကောင်းတွေကချီးကျူးကြပါတယ်တဲ့ဒီလောက်ကောင်းတဲ့သမ်းသာကိုတခါတည်းမပါရပဲမတတ်မဲ့ပဲနဲ့မစွဲလာမဲနဲ့သတိလေးနဲ့သတိရပြီးသိပြီးတော့ စိတ်ကြီးရှုပြီးနေပါပြီလေတော်လဲတော်ပါပြီလေဆိုပြီးချီးကျူးကြတယ်လေသူကဟာဒါကိုယ်တိုင်နဲ့တွေ့ဘူးမှလည်းပိုတော့ကောင်းတယ်လို့ဒါဝိပဿနာကလည်းရှိပါတယ်သူဇာမဟုတ်ဇာရယ်လို့ပြောလို့မဖြစ်ပါနဲ့ဇာနဲ့တူးနေတယ်သူကတချို့ပုဂ္ဂိုလ်မှလည်းတွေ့အဲဒီဒုက္ခတွေကောင်းနေတဲ့ဥစ္စာတွေကိုမตายရဘဲနဲ့အမှတ်ကလေးသိပြီးတော့သွားနေပြီအဲဒီဒုက္ခကာလမှာယမနာကောင်းတဲ့ဒုက္ခကိုလည်းပဲ တွေ့လာခြင်းမမောခြင်းပါရခြင်းတွေ့လာခြင်းမရှိဘဲနဲ့လက်ကျူရှုပြီးတော့မှမြဲတိုင်းမှတ်သွားနေတဲ့သဘောလေးရဒါကသူကဇာနုပိက္ခခေါ်တယ်အဲဒီဇာနုပိက္ခလေးကဒါဝိဘုနဲ့မှာဝိပဿနာထဲမှာလည်းရောပြီးတော့သူကပါနေတယ်ဇာနုပိက္ခလေးရှိတယ်ဟောပါဠိတုဒ္ဓိဥပိ္ခာတဲ့ပါဠိတုဒ္ဓိဥပိ္ခာကတော့သရုပ်ဇာမှာသူကလည်းဇန်တွေကပဲတွေ့အဲအလုံးစုံသောစိတ်ညစ်ကြေးတွေကင်းပြီးတော့နေတဲ့အတွက်ကြောင့်သူကလည်းဒိဋ္ဌိရှိတာတစ်မျိုးပဲတဲ့ဒါ ဒါသရုပ်သာမှရှိတယ်အဲဒီအဲဒီဥပိ္ပခတွေကိုဘယ်နှမျိုးရသွားတော့ဗြဟ္မဝိဟာရဥပိ္ပခဘုဇင်္ဂဥပိ္ပခတတမေဇတာဥပိ္ပခဇာနာဥပိ္ပခပါရိသုတ်တိဥပိ္ပခကိုပါရိသုတ်တိသဝဉ္ဇဉ်သဝဉ္ဇဉ်သင်ကြတယ်ဥပိ္ပခတတိပါရိသုတ်တိတတိသဝဉ္ဇဉ်သင်ကြခြင်းကြောင့်ဖြစ်တဲ့ဥပိ္ပခပဲတဲ့တတိတခါတဲ့တတိကောင်းလုံးလို့အဲဒီလိလိရှိမှုလေးအညီမျှရှိမှုလေးဟာလည်းပဲ ထူးသဖြင့်တန်ရှင်းစင်ကြယ်ပြီးတရားနေပါတယ်အဲ့ဒါတွေကသရုပ်ဇာမှာကြည့်ယောဂီပုဂ္ဂိုလ်တွေမှာတော့ခုနပြောတဲ့ဒုက္ခမပါဘဲနဲ့အမှတ်ကလေးကောင်းနေတဲ့ကကြည့်နေမှာသူလူကျူးပြီးတော့နေတော့အထူးအဖြင့်သင်္ခါရုပ္ပခဏညာမှာကြည့်ခုနလိုဒုက္ခတွေမပါတော့ဘူးလားတော့ခုနကဒုက္ခတွေနဲ့ကိုယ်တကူလုံးကောင်းနေတာကိုဟိုကကောင်းဒီကကောင်းတခါတည်းသူသမဏကိုကောင်းတယ်အခုကဒီလိုကောင်းတာမပါဘူးအဲ့လိုကောင်းတာမပါဘဲနဲ့သင်္မိမှုမှုကလေးပြည့်ပြီးတော့ အကျုမှသတိလေးတွေကောင်းပြီးတော့အပီလေးတွေကောင်းပြီးတော့နေတာကတော့အဲဒီဥစ္စာအထက်ပိုင်းညာနေမှာရှိပါတယ်အထူးအားဖြင့်ငါတို့ပိဿာညာမှာရှိတယ်ဒါလေးဖြစ်ပြီးတော့အဲတော့ဒီဟာ၅ခုပေါ့လေဟောနောက်တစ်ခုကသလင်မှုပိဿာတို့က6ခုရှိတယ်ဟုတ်လားအဲဒီ6ခုအဲဒါလေးဆိုကြအောင်လို့ဆိုကြအောင်လို့သူကသူက6ခုရှိတယ်သူက လင်မြမကုဇင်ကတတ္တရာဇံပါရီတတ္တရာဇံပါရီရိရိနော်ပါရီပါရီပါရီရိလို့ခေါ်ဟုတ်လားရိဒါတော့လုံးကြီးတယ်ရိကိုဇံပါရီသလင်မြမသလင်မြမ ကလင်ဇမကုဇင်ကသတ္တရဇံပါရီကလင်ဇမကုဇင်ကသတ္တရဇံပါရီသို့ကုဇင်ကသတ္တရဇံပါရီသာသေဇမကုဇင်က alemahara ug na ozinga ubega da tadamzdd တတ္တမေဇတတာဆိုတဲ့ဥပိ္ပခာတို့ကတမျိုးတတ္တမေဇတတာတို့ကစိတ်သိမ့်နာမယ်ပဲဇာနာဇာနာဇာနာဥပိ္ပခာတို့ကတမျိုးပါရိကပါရိသုတ်တိဥပိ္ပခာတို့ကလည်းနည်းနည်းရှိတယ်ပါရိသုတ်တိဥပိ္ပခာတဲ့သူဟဲ့လားအားလုံး၆ခုရှိတယ်အဲဒီ၆ခုထဲမှာကိုသာလင်ကဥပိ္ပခာပြောမယ်သာလင်ကဥပိ္ပခာကသူကတော်တော်လေးကျေဝန်းဝိပဿနာနဲ့ယောဂီပုဂ္ဂိုလ်တွေလည်းဆိုင်နေတယ်

ဒေဂုဏရူပတိတဝနေဝသူမနောဟောဒီနာတုံမနောဥပေကကောဝိရတိသတောသံသံနောဒေဂုယံတို့ဣဒာဤသာသနာ၌ဒေဂုယံဤဒေဂုဏမျက်စိဖြင့်ရူပါဆင်းကိုဒိတ်သောအမြင်ပြီး၍မြင်ပြီးလာသောနေဝသူမနောဟောဒီဝါမျက်ဝါသာလည်းမဖြစ်မျက်စိဖြင့်ဆင်းမြင်ပြီးတဲ့အခါကိုမြင်နေတာတွေမြင်ရလို့ လာလာပပတင်းတင်းတဲတဲသေးတွေ့ရမြင်ရလို့လည်းဝမ်းမြောက်ဝမ်းသာမဖြစ်ရဘူးလေဒီလောကလူတွေကတော့ကိုမြင်မြင်လာမြင်ဝမ်းဝမ်းသာနေတာပဲဒီမင်းကအကောင်းနေမြင်အောင်လည်းလိုက်ချကြတယ်မြင်လို့ရှိရင်ကြည့်ရလို့ရှိရင်လည်းသဘောလည်းကျတယ်နေဝသမနောဟောဒီဝမ်းမြောက်ဝမ်းသာလည်းမဖြစ်နာတုံမနောဟောဒီနှလုံးမသာခြင်းနှလုံးမသာရှိသည်လည်းမဖြစ်အဲမကောင်းတာတွေမြင်ရလို့လည်းပဲနှလုံးမသာခြင်းမဖြစ်ပါဘူးနှလုံးမသာခြင်းစိတ်ပြည့်ခြင်းစိတ်ဆိုးခြင်း ဝါနီခြင်းကြောက်ခြင်းလာခြင်းညွန့်ခြင်းအဲ့ဒါတွေလည်းမဖြစ်ဘူးလေ။ဘာဖြစ်နေတော့ဆိုတော့ဥပေက္ခကောဝိရတတိဥပေက္ခကောအညီအမျှလစ်လျူရှုလျက်ဝိရတိနေ၏မချစ်မမုန်းပါဘူး။ဝန္တာဝန်နေခြင်းလည်းမရှိမချစ်မမုန်းပဲနဲ့ညီမျှပဲတဲ့ဒီအောင်နဲ့စပ်ပြီးကြလားဘာမှမဖြစ်ဘူးစီယုံစီယုံလေးပဲ။အားကြောင့်လို့ဆိုရင် ဘတော်သံဃာတော်ဘတော်မှတ်ရသည်ဖြစ်၍သံဃာတော်သိသည်ဖြစ်ဥရတိနေ၏မှတ်ရပြီးတော့သိနေလို့ပါပဲမျက်စိဖြင့်မြင်ခိုက်မှသင်ကြားကြည့်တဲ့တရားလေးမှတ်ရမှတ်ရပြီးတော့မြင်ပြီးပြင်ပြောက်သွားတာလေးပြီးဒါပဲပြီးတာပေါ့ပေါ်ပြီးရင်ပြောက်သွားရင် ပေါ်ပြီးရင်ပြောက်သွားရင်ဒါကလေးမှားရပြီးသိနေုံလေးပဲသိလိုက်နေတယ် အဲဒီအာယုံလေးကောင်းလို့လည်းပဲကောင်းတာလေးမြင်ရလို့လည်းဝန်တာခြင်းမဖြစ်ဘူးတဲ့မကောင်းတာမြင်ရလို့လည်းစိတ်ကြည်ခြင်းနှလုံးမသာခြင်းမဖြစ်ဘူးဟုတ်ရေးကြီးတယ်ဒါကလောကလူတွေနေရာချင်းကောင်းတာမြင်ဝန်တာမှာပဲဒါရရမှာနှိမ့်ရမှာသဘောကျရမှာပဲမကောင်းတာမြင်လည်းစိတ်ကြည်ရမှာနှလုံးမသာမှာပဲအဲ့ဒါတွေကမဖြစ်ဘဲနဲ့သူနေတာကိုဒါသိကြပြည့်စုံတာကတော့ဘုသူပြည့်စုံလို့ဆိုရဟနာမှာပဲပြည့်စုံတယ်ရဟနာမှာမြင်တိုင်းမြင်တိုင်း ယ်လိုကောင်းတဲ့အာယုန်တွေမြင်ရလို့လည်းပဲဘာမှမဖြစ်ဘူးသူကမကောင်းတဲ့အာယုန်တွေမြင်ရလို့လည်းဘာမှမဖြစ်ဘူးအဲမြင်ုံများပဲမြင်မြင်ုံများသိုံများလေးပဲရှိတယ်အဲ့ဒါလိုပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်မှလည်းပဲဒီစင်တန်းရောက်အောင်ပါဘူးအဲ့လိုဥပိ္ပခါခေါ်တယ်ဒါမြင်ရကနေပြီးတော့ဥပိ္ပခါလေးဖြစ်နေရမယ်တဲ့မဖြစ်မမို့အဲဝန်တာခြင်းဝန်နေခြင်းမရှိဘူး ကောင်းတယ်ဆိုတယ်လို့လည်းပဲကောင်းတယ်လို့လည်းမတင်ဆိုတယ်လို့လည်းမတင်သဘောတရားများလေးဖြစ်ဖြစ်များလေးသိပြီးဒီကလာနေရမယ်။ကိုင်းလာရတဲ့သံမိုးစုရလိမ့်မယ်။ဒါကသံမိုးကဒီစာရထဲမှာပါဘူးသားအလွတ်တွေဒါတွေကတော့သို့တော်လည်းသူကရနေနေတယ်လားဘုညာကလည်းခဏဟောနေ။အသိဉာဏ်ရာရှုမှတ်ခါမှန်စွာသိပါစေတဲ့။ အသိဉာဏ်ရှုမှတ်တာမှစွာပြီးပါသေးတယ်ဆိုအသိဉာဏ်ရှုမှတ်တာ သေကုဏရူပံဒိဋ္ဌောသေကုဏမျက်စဉ်ရူပံအခြင်းကိုဒိဋ္ဌောမြင်၍အခြင်းမြင်ရာပြုမှကာမစွာသိပါစေဆိုတာကတောတံဇာနောကတောအမှားရသည်ဖြစ်တံဇာနောအတိဖြစ်၍အဲပြုမှပြီးတော့ကတောအမှားရရမယ်တဲ့ပြုမှရတံဇာနောသိရမယ်ဒါကိုဆိုလိုပါတယ်အခြင်းမြင်ရာပြုမှကာမစွာသိပါစေ ဝမ်းသာမဖက်စိတ်မပြည့်ရှုလျက်လေးလျူနေဝမ်းမသာရဘူး။ကောင်းလို့လည်းဝမ်းသာခြင်းမဖြစ်စီရဘူး။မကောင်းလို့လည်းစိတ်ပြည့်ခြင်းနှလုံးမသာခြင်းမဖြစ်စီရဘူး။ဘာဖြစ်ရမလဲ။စိတ်လူရှုပြီးတော့နေနိုင်ရမယ်။ဒါသူအစဉ်သားမရောက်သေးပဲတော့ဖြစ်သေးဘူး။ဒီတိုင်းဘာမှလေးလာမရှိသေးပဲနဲ့ဒီတိုင်းဒီတိုင်းဒီလိုကြီးတဲ့စိတ်လူရှုနေရမယ်ပဲဖြစ်လိမ့်မလို့သူကအစဉ်တိုင်းအထုတော်မှဖြစ်တယ်။ဒါအစဉ်တိုင်းအထုပြီးရောက်နေတဲ့အဆင့်ကိုပြောတယ်။ ဝမ်းသာမဖက်စိတ်မပြည့်ရှုလျက်လေးလီနေဆိုရမယ်ဝမ်းသာမဖက်စိတ်မပြည့်ရှုလျက်လေးလီနေဝမ်းသာမဖက်စိတ်မပြည့်ရှုလျက်လေးလီနေဝမ်းသာမဖက်စိတ်မပြည့်ရှုလျက်လေးလီနေ

ကျူလျက်လေးလျူနေဥပေက္ခကောဝိရရတိဥပေက္ခကောလေးလျူရှုသည်တိဝိရရတိနေဒီဒေသနာရကုန်လားဒါဝင်ကျသံဃာကြီးပြေးတာဟုတ်လားပါဠိဆိုတော့ပြက်ဖို့ရလည်းမလွယ်ပါဘူးပြက်ပြီးလည်းအနေရိပ်ပဲပြီးပါလည်းမလွယ်ဘူးသံဃာကြီးကလွယ်တယ်ကွာသူကတော့ပြီးပါပြီအသိဉာဏ်ရာရှုမာကမသွားပြီးပါစေဝါသမဖယ်စိတ်ပဲပြည့်ရှုလျက်လေးလျူနေနားလေရောပါဒါတော့နားလေပါလေသိမြင်လို့ရှိရင် ရှုမှတ်ပြီးတော့မှန်တိုင်းသိရမယ်မှန်တိုင်းတရားရှုမှတ်ရမယ်မှန်တိုင်းတရားရှုမှတ်ပြီးတော့ဝန်ဝန်လည်းဝန်တာစုလည်းပဲမရောက်စေရဘူးနှလုံးမသာမှုလည်းမဖြစ်စေရဘူးမှန်တိုင်းသိနေခြင်းဝန်မသာမှုနှလုံးမသာမှုမဖြစ်ပါဘူးမသိလို့ပြင့်နေရတယ်ကွာဘယ်မှတရားမလဲဆိုလေးလေးရှုပြီးတော့နေရမယ်ဒါကိုဆိုတာပေါ့အသိဉာဏ်ရှုမှတ်ကာမစွာသိပါစေဝါတာမဖဲစိတ်မပြေရှုတဲ့လေးလေးယူနေ

ယန္နာအတွင်ယောဂီရှင်ယန္နာများလိုပါပဲတဲ့ယောဂီပုဂ္ဂိုလ်မှာယန္နာအတွင်ယောဂီရှင်တက္ကရာပြောတဲ့ဝိပဿကောကာတုံသက်ကောတည်ဝိပဝိပဿနာရှိတဲ့ပုဂ္ဂိုလ်လည်းတတ်နိုင်ပါတယ်တဲ့ဒီဥစ္စာ။ညာမျိုးကြောက်လုံးနိုင်ပါတယ်။ဒါယန္နာအတွင်ယောဂီရှင်ရှုလင်ဖြစ်နိုင်ပြီဆို ယန္တာတွင်ယောဂီရှင်ပြုလင်ဖြစ်နိုင်လေယန္တာတွင်ယောဂီရှင်ပြုလင်ဖြစ်နိုင်လေယန္တာတွင်ယောဂီရှင်ပြုလင်ဖြစ်နိုင်လေသာသာ အဲသာလင်ဥပ္ပခါရရတာတစ်ခုပဲဥပ္ပခါတစ်ခုပဲတောက်ခုကြည့်ရမှာပါမျက်စိချင်းအသိမြင်တဲ့အခါကာလဥပ္ပခါတိုင်းကြည့်ရမြင်တိုင်းမြင်တိုင်းဒီလိုပဲရှုမှတ်ပြီးတော့သိရမယ်သိပြီးတော့အဲနိစ္စချင်းဝမ်းမြောက်ချင်းဝမ်းသာချင်းလည်းမဖြစ်စိတ်ပြချင်းစိတ်ဆိုးချင်းလုံးမသာချင်းလည်းမဖြစ်ပဲနဲ့သိုံသိုံမြလေးလေးကျူးပြီးတော့နေနေရမယ် အဲ့ဒါတွေကမြင်ရမှာဥပ္ပခါဖြစ်ပုံသို့သူကြားရတယ်မှလည်းဒီတိုင်းပဲဟောတိနာပါရံသုတ္တဝနေဝသူမနောဟောတိနာဒုံမနောဥပေကကောဝိဟာရတိသဒောသမဇာနောသောတိနာ နာဖြင့်တတ္တသံဝသုတ္တဝါကြား၍နေဝသူမနောဟောဒီဝါမျက်ဝါသာလည်းမဖြစ်နာဒုံမနောဟောဒီနှလုံးမသာမြာလည်းမဖြစ် တတော်မှတ်ရသည်ဖြစ်၍သံသရာနောအတိတိဖြစ်ဥပေကကောလင့်လူရှုလျက်ဥရတဲ့ဒီနေဒီတိုင်းမှာပဲဟောဘုံသံဘုကလည်းဒီလိုပါပဲသံဘုကနည်းနည်းလေးပြင်လိုက်ရုံပဲဘုရားလိုလိုပဲမဖြစ်ဘူးသူအစင်းမြင်ရရှုမှတ်တာအတန်ကြားရဘောသူကလိုလွယ်လေးပဲဒါလေးတစ်ခုကြောင်းနေကြတာအတန်ကြားရရှုမှတ်တာအဲအတန်ကြားရရှုမှတ်တာမှန်စွာသိပါစေ သင်ညာကျူးမှာကမှန်သာသိပါသေးတယ်ပဲ။သံကြားရလေးတောင်းလိုက်ရင်သင်ညာသံကြားရပြည့်လိုက်တယ်လေလေးပါပဲ။အကုန်လုံးရတယ်။သံကြားရကျူးမှာကမှန်သာသိပါစေ။အနတ်နာရကျူးမှာကမှန်သာသိပါစေ။အရသာသိရကျူးမှာကမှန်သာသိပါစေ။အတွေ့အထိရကျူးမှာကမှန်သာသိပါစေ။သဘောသိရကျူးမှာကမှန်သာသိပါစေ။ဓဝါချက်ပါလုံးအကုန်လုံးရပါတယ်။အကုန်လုံးကြောင်းလိုက်ရုံပဲပါဆိုလို့ သင်မြင်ရအပံကြရအနတ်နာရအရသာသိရအတွေ့အထိရသဘောသိရဒါလေးကြောင်းလိုက်ရုံပဲနောက်ကဟာတွေကအကုန်လုံးတူတူပဲသဘောသိရသဘောဆိုသီကုစဉ်းစားကြနေတဲ့အာယုံတွေပေါ့သီကုစဉ်းစားကြနေတဲ့အာယုံတွေရောက်လာလို့ရှိရင်သဘောသိတာသဘောသိရကျူမရမှာပဲသီကုတွေတည်တဲ့နေတယ်ကျူမရတယ်လို့သူ့ချမ်းသာပြီလို့မပြောဘူးအဲသဘောသိရကျူမကမှသွားပြီပါစေဝမ်းသာမဖယ်စိတ်မပြည့်ရှုလေလေးလူနေ စိတ်ကူးအာယုံတွေအကြောင်းပြုပြီးဝတ်တာလည်းမနေနဲ့စိတ်ပြည့်လည်းမနေနဲ့အဲလိလူရှုပြီးတော့နေရဝါသာမဖဲစိတ်မဲ့ပြည့်ရှုတဲ့လက်ကြီးကိုနေယောဂီယဟနာအသွင်ယောဂီခြင်းရှုနေခြင်းနိုင်ပြီတော့ဥပေက္ခ6ပါးစုံသွားရပါတယ်ဟုတ်လားအဲ့ဒါကိုဆိုတာဆလမှုပိက္ခတဲ့ဒါကအဲ့ဒါတွေအခုပြောတဲ့ဥပေက္ခတွေဟာတရေကိုစစ်လိုက်လို့ရှိရင်တတ္တရလို့ပါတယ်တတ္တမေဇရတာဥပေက္ခပါပဲသလင်မြမကုဇင်ကတတ္တဇံပါရီ

ဝိပသင်္ခာဝိဝေဝေရဏတလုံးတော့ပူတာတတ်နိုင်ဘူးလို့ဝိဝေနာဆိုလို့တော့ဉာဏ်ကြောက်ဆိုတာမှန်တော့ဆိုလိုကောင်းရဝေရဏဝိဝေရဏအဲဝိပသင်္ခာဝိဝေရဏဝိရိယဥပိ္ပခာ10မျိုးဒီဥပိ္ပခာ10မျိုးတော့၄ခုပဲညာတော့ဝိပဿနုပိ္ပခာတဲ့သင်္ခါရုပိ္ပခာတဲ့ဒီလိုနှစ်ခုကတော့ဝိပဿနာ ဥပေက္ခနဲ့သင်္ခါရဥပေက္ခဒီဥပေက္ခနှစ်ခုကတော့အမျိုးတူပါပဲညာမယ်သူကတော့ဝီဝီရိယဝီဝေဒနာဝေဒနာဥပေက္ခဝေဒနာဥပေက္ခကလည်းအများပဲသိကြပါတယ်သူကတော့သူကတော့ကုသိုလ်ရတယ်လည်းမဟုတ်အကုသိုလ်လည်းရှိတာပဲသုံးလို့ပဲအဲအဲ့ဒီ၄မျိုးပဲဝိပဒနာဥပေက္ခကတခုသင်္ခါရဥပသင်္ခါရဥပေက္ခခေါ်တဲ့ဥပေက္ခကတခုဝိရိယကတခုဝိရိယဥပေက္ခ ဝေဒနာဥပေက္ခာကတခုဒီ၄ခုကိုခုနက6ခုနဲ့ပေါင်းတော့10ခုဥပေက္ခာ10မျိုးတည်ဥပေက္ခာ10မျိုးပြီးပါလေလို့ဆိုလို့လည်းအတိုင်းဆိုရမယ်ဝိပသင်္ခာဝိဝေဒနာဥပေက္ခာ10မျိုးတည် ပသင်္ခာဝိဝေရဏဥပေက္ခာဆယ်မျိုးသည်ဝိပသင်္ခာဝိဝေရဏဥပေက္ခာဆယ်မျိုးသည်ဝိပသင်္ခာဝိဝေရဏဥပေက္ခာဆယ်မျိုးသည်ဝိပသင်္ခာ လင်မြမဘုဇင်ကတတ္တသံပါရီဒီက6ခုအခုဝိပသင်္ခာဝိဝေရဏဒီက4ခု ဥပေက္ခာ10မျိုးဒီဥပေက္ခာ10မျိုးသားပဲအဝိပဿနာဥပေက္ခာနဲ့သင်္ခါရုပေက္ခာဉာဏ်ကြီးရဲ့ပဲတဲ့ဝိပဿနာဉာဏ်ကြီးတဲ့ပဲဒါကတော့ဝိပဿနာဥပေက္ခာဆိုတာဘယ်လိုအားလုံးဆိုယောဂီပုဂ္ဂိုလ်ကအစဉ်တိုင်းရှုမှတ်ပြီးတော့သွားတော့ပထမနာနဲ့ရုပ်ပိုင်းချပြီးတော့ဒီတယ်မှတ်တိုင်းမှတ်တိုင်းမာတိရာအာယုံယုတ်ကတည်းမျိုးမှတ်ပြီးနေတဲ့စိတ်နာကတည်းမျိုးစရှိကြတာပုဂ္ဂိုလ်ရုပ်မှားရတာ ရုပ်အာယုံနဲ့အသိနဲ့ရုပ်အာယုံနဲ့အသိနဲ့လို့ဖြစ်တယ်။တနည်းအားဖြင့်ကိုယ်ရုပ်နဲ့အသိနဲ့ကိုယ်ရုပ်နဲ့အသိနဲ့တွဲခြင်းတာမှလည်းမှလည်းဒီမှာတွေးတယ်ဆိုရင်တွေးရယ်တွေးတယ်မှလည်းတွေးရွေ့လာတာကရုပ်ကိုတွေးတယ်လို့ပြီးတာလေးကနာမ်ကိုဒီရုပ်နဲ့ကလည်းမသိပဲ။ဒါဝိပဿနာညာစောင်းဖြစ်သေးခင်ကတော့တွေးတယ်လို့မှတ်ရမယ်ဆိုလို့မှတ်နေရတာပဲမသိဘူးတွေးတယ်ကတွေးတာလက်ကလည်းငါပဲအဲယူမှန်တာလည်းငါပဲ ဒီလိုပဲသိနေတာဘာမှမကြွရသေးဘူးအဲသမာဓိညာကျင့်လာတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းဟာကိုယ်ရဲ့ဆိုရင်ကိုယ်ရလေးကတစ်ခုပဲကိုယ်တဲ့သဘောလေးသူကတခြားတယ်ကိုယ်ရဲ့လည်းပြီးတာလေးကတစ်ခုပဲကိုယ်ကနဲ့ကိုယ်တဲ့ပြီးတာဟာရောလို့ကိုမရဘူးတခြားကြီးဖြစ်နေတယ်အဲဒီလိုကွဲနေတာရုံနေတာနဲ့ကွဲတာကသူကနာမယုဘဝိဒယညာလို့ဒီလိုကွဲတာဖောင်းနေပိန်နေမှလည်းဒီတိုင်းပဲအဲဖောင်းတယ်လာတဲ့ယုတ်ကလေးရတဲ့ရှား အောင်းတယ်လို့ပြီးတာတွေကတခြားဘယ်လိုပြောရလဲအောင်းတယ်ပိန်နေမှရင်လည်းပိန်နေပိန်တာတွေကတခြားပိန်ရွေးတာတွေကတခြားအဲပြီးတာတွေကတခြားဘယ်လိုပြောရလဲရုံးနေတာလည်းမခုပဲယူအသမဂါသကတော့ကောင်းတယ်ပိန်နေမှတ်လို့မှတ်လို့တာမှတ်နေရတာအဲကောင်းတာကလည်းကိုကြီးနဲ့ဒီကိုလုံးငါပဲကောင်းတယ်လို့ရှိနာလည်းပဲငါပဲဒီစိတ်ကလည်းငါပဲအတူတူပဲတော့အောင်းနေမကွဲဘူးသူဟော သမာဓိညာကျင့်လာတော့ကိုဖောင်းနေဘိန်းနေဆိုဖောင်းတယ်လာတဲ့ရုပ်လေးရတဲ့ဆရာဖောင်းတရားကြီးကိုပြည့်ပြည့်ပြီးတော့သိပြီးသွားတဲ့နာမည်ရတဲ့ဆရာကိုရုပ်နာမည်နှစ်ခုပဲရှိတယ်။ဟောသွားသွားနေတဲ့နေရာနဲ့ဒီတော့ကြွားလိုက်နားလိုက်ချလိုက်ဟလာကြွားတယ်လှမ်းတယ်ချတယ်ဘယ်လိုမှမကြွားတယ်လာတာလေးကကြွားတယ်ဆိုကြွားတယ်လာတာလေးကတစ်ခုပဲကြွားတယ်လို့ပြီးတာလေးကဟိုမှာပြည့်ကတော့တယ်လို့ပဲပြီးတာလေးကတစ်ခုလှမ်းတယ်ဆိုရင်လည်းဒီတိုင်းပဲလှမ်းတာလေးကတစ်ခုပြီးတာလေးကတစ်ခု ချတယ်ဆိုရင်ချတာလည်းတစ်ခုပြီးတာလည်းတစ်ခုဒီလိုပဲမှတ်တိုင်းမှတ်တိုင်းဟာမှတ်စရာအာယုံကတခြားမှတ်ပြတဲ့စိတ်ကလေးတွေကဒီလိုကြွယ်ပြီးသင်လာတယ်။အဲဒီလိုကြွယ်ရထင်လာရကနောက်တော့ဒီမှတ်တိုင်းမှတ်တိုင်းအာယုံလေးတွေအစနဲ့အဆုံးနဲ့ပေါ်ပြီးရင်ကြောက်တော့တာလေးတွေတွေ့လာတယ်။ဥပမာစိတ်ကူးလေးဆိုတာကစိတ်ကူးလေးတခြားထွက်သွားတယ်။အဲထွက်တယ်သွားတယ်မှလိုက်တယ်စိတ်ကူးတယ်မှလိုက်မရှိဘူး။ဟောမရှိတော့နောက်ကဘာလိုက်တာလဲဆိုရင်မမြဲတာဟုတ်သားပဲနောက်ကလိုက်တာ သုံးလဆင်းနေတာကတော့ဒီလိုပြည့်ပြီးတော့ဒီလိုပြောက်သွားတာလေးပဲနောက်ကသူကစဉ်းစားလိုက်တာသင်္ကေမှုလေးနောက်ကပါလာဒါကကိုယ်ထဲမှာညောင်းတာပူတာတိတ်ခဲတာလေးဖြစ်ပြန်တယ်အဲ့ဒါမှတ်ပြန်ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်မှတ်တယ်ပိုင်းမှလည်းပျောက်သွားတာတွေ့တယ်အင်းမမြဲတယ်ဆိုတာပဲပျောက်သွားတာပျောက်သွားလို့မမြဲတဲ့တရားပဲနောက်ကလိုက်တယ်အဲဒီလိုမမြဲတဲ့သဘောတွေဆင်းရဲသဘောတွေ ပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားတွေပဲဆိုတာလေးတွေကိုသုံးသဆင်ခြင်ပြီးတော့လိုက်တာအဲဒီသုံးသဆင်ခြင်ပြီးလိုက်လာရတာဒီမမြဲတဲ့သဘောလေးတွေကိုညာနဲ့ပိုင်းလာပြီဆိုတဲ့အခါကျတော့မဆင်ခြင်တော့ဘူးမဆင်ခြင်တော့ဆင်ခြင်မှုဝေဒကလေးလေးရှုလိုက်တယ်လို့တမင်တကာရှုနေရတာမဟုတ်သူ့အတူကိုမဆင်ခြင်တော့ဘဲနဲ့မှတ်ရုံလေးသိရုံလေးသိသိလိုက်တော့အဲ့ဒါကိုဝိပဿနာဥပ္ပခါခေါ်တယ်တဲ့ဝိပဿနာဥပ္ပခါကဥရိယပြညာတိုင်းဖြစ်လာတယ်လို့ ဘာနဲ့တူတယ်လဲဆိုရင်ဥပမာပေးထားတယ်ညနေကျမောင်ကြီးချိန်မှအိမ်ထဲမိုးဝင်လာတယ်ဥပမာပေးတယ်ညနေကျမောင်ကြီးချိန်အိမ်ထဲမိုးဝင်လာတယ်ဆိုပါတော့တဲ့အိမ်ရှင်ကအမိုးဝင်လာပါဆိုပြီးတော့ပဲဝင်သွားတာလိုက်ပြီးတော့သူ့ချောင်းနဲ့လိုက်ပြီးတော့ကြည့်ရတာငွေဆိုတာကြောင်ကြောင်ညမှနေရတယ်ဆိုတော့ကြောင်ကြောင်ညနေတဲ့မှောင်တဲ့နေရာမှာသူကနေတာမှောင်တဲ့နေရာနေတော့မှောင်မှောင်ထဲမှာ ကျိုးလိုလိုမွေလိုလိုပါပါလိမ့်မယ်တော့ပထမမသေးကြသေးတော့စဉ်းစားရတာပါပဲစဉ်းစားပြီးတော့အဲဒါမွေမှာအရစ်ကလေးတွေပါလေးရှိတာတယ်မွေရဲ့လက္ခဏာလေးတွေအဲဒီလက္ခဏာလေးတွေသင်မာသင်မာတော့ပုံသူဥမာပေးတယ်သူကတော့မွေမှာလည်းပဲအရစ်ကလေးသုံးခုရှိတယ်တဲ့လို့အဲဒီအရစ်ကလေးသုံးခုကိုမြင်ကြတဲ့ကဟာမွေပဲလို့ဆိုတာအရှင်ကသူကသုံးပြလိုက်တယ်တဲ့သိကြတော့တယ်သိကြပြီးတဲ့နောက် ထပ်ပြီးတော့ငွေဟုတ်လေသလားမဟုတ်သလားထပ်စဉ်းစားသေးစဉ်းစားပါဦးမလားတဲ့ဘယ်စဉ်းစားတော့လဲငွေမှသူသိသွားပြီပဲမစဉ်းစားတော့ဘူးအဲ့ဒါလိုပဲတဲ့ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကစတိအတုခါသသူဘာမှမသိသေးမဲနဲ့ရှိလာတာကိုနောက်ယုံနဲ့နာသိတာယုံနဲ့နာရှိတာပဲဆိုတဲ့သဘောကျမဇ္ဈိယအာယုံယုံနဲ့မှတ်သိနေတဲ့စိတ်နာတရားသာရှိတဲ့သဘောကျဒါနေပြီးတော့အဲဒီတော့ကလည်းဖြစ်တယ်ပြည့်တယ်မတင်သေးဘူး နောက်တစ်ဆင့်တိုးပြီးတော့တက်လာတဲ့အခါကျတော့စပြီးတော့ပေါ်လာလိုက်ဆုံးသွားလိုက်ကြောက်သွားလိုက်ဒါလေးတွေပြီးတော့ပေါ်ပြီးကြောက်သွားတော့မမြဲတဲ့တရားပဲမမြဲစကားပဲဒါကြောင့်မမြဲတာပဲနောက်ကလိုက်ပြီးစဉ်းစားအဲဒီလိုဖြစ်ပြနေလို့မကောင်းတဲ့ဆင်းရဲတဲ့တရားပဲကိုယ်ထဲမှာမရှုလို့ပဲရှုတော့တကယ်ဆင်းရဲတွေကပြည့်လို့ပဲဆင်းရဲကြီးရဲ့ပဲနောက်ကသုံးသပ်စဉ်းစားနေလိုက်တာအာပုဂ္ဂိုလ်တ attva မဟုတ်တဲ့တရားပဲသူကသူပြည့်သူကသူပြည့်နေတာမပြည့်အောင်လို့လည်းတို့တားလို့မရဘူးမပြည့်အောင်လို့လည်းပဲတားလို့မရဘူးဖြစ်ပါစေခေါ်လို့လည်းမရဘူး သူ့အတိုင်းသူပြစ်နေတာပဲသူเจ้าရှိမှသူပြစ်တာပဲတရားတွေသဘောတရားတွေပဲအနာတ္တတရားတွေပဲဆိုတော့ကျွင်းမှရင်သူကသဘောကျအဲဒီသဘောကျတယ်သဘောကျတယ်သူသုံးလားဆင်ញင်လိုက်တာပဲခုနမွေလေလားမွေမဟုတ်လေလားစဉ်းစားတယ်တူးနေတာပေါ့လေအဲသေတရားတွေ့မြင်လို့သဘောကျသွားပြီဆိုတဲ့အခါကျတော့မစင်စားတော့ဘူးကျွုံကျွုံလေးပဲကြည့်တော့ဖြစ်ပြက်ကလေးတွေသိအောင်သိအောင်လေးလိုက်ယုံကြည်ရတယ်နေတော့မစင်စားဘူးအဲ့ဒါလို့အဲ့ဒါဘာလဲတူလို့ဆိုခုနက

ဒုက္ခလေးလားနတ္တလေးလားဟုတ်လေသလားမဟုတ်လေသလားလို့သုံးသဆင်းရဲနေတယ်စဉ်းစားနေကြမလို့တော့ဘူးတဲ့အဲပြီးုံလေးပြီးပြီးလိုက်သွားတယ်တဲ့အဲဒီပြီးုံပြီးုံလေးလိုက်သွားတာဟာဒါဝိပဿနာပိဿခေါ်တယ်တဲ့ဘယ်မှာဖြစ်တော့ဆိုကုရိယပြညာမှာဖြစ်တဲ့ဒီဥစ္စာဒီယောဂီပုဂ္ဂိုလ်တွေဒီလိုပဲဖြစ်တာပဲပရမအဲဒီသမသနာညာသုံးသတဲ့အပိုင်းရောက်ရင်သုံးသတဲ့ဆင်းရဲနေတယ်ကွာဆင်းရဲတော့ကောင်းပါပြီနဲ့ဘုသူကရှိတဲ့ပုဂ္ဂိုလ်တွေသိဆင်းရဲတာတွေမှာဆင်းရဲနေရင်တိုးကုန်မတိုးဘူးနားမတက်ဘူး အဲမသုံးလားမစင်ကျင်မဲ့တဲ့အဲဒီရှုကအားရပြီအားရလို့သုံးလားစင်လို့အားရပြီးတော့ရှုုံလေးရှုပြီးတော့သွားတော့မှလည်းမရှိတိုးတက်သွားတယ်ဥရိယပြညာရောက်သွားတယ်မှာအဲဒီမှာဖြစ်တဲ့ဥပဒနုပိ္ခာအဲဝိပဿနာပိဋကပြီးတော့သင်္ခါရုပိဋကဆိုတာကတော့သင်္ခါရတွေလေးတွေရှိတာတဲ့ဒါကတော့ခုနကသာလင်ဥပိ္ခာတဲ့နဲ့ပဲပါဝင်ပြီးတော့သွားပါတယ်သာလင်ဥပိ္ခာကတော့တတ္တမစ္ဆတတာအရာောက်ထားတယ်အဲဒီတတ္တမစ္ဆတတာနဲ့ရှင်ပြီးတော့သင်္ခါရုပိ္ခာကကျင့်နေတာအတူတူပဲသူကကျင့်နေတယ် သင်္ခါရအာယုန်တွေကိုဝမ်းမြောက်စရာနှိမ့်တဲ့စရာလည်းလည်းမအောင်မေဘူးသိပြစရာနှလုံးမသားစရာလည်းလည်းမအောင်မေဘူးသိုံသိုံလေးပဲသိပြီးလက်တူချူပြီးတော့လိုက်နေတယ်ဒီအာယုန်တွေကောင်းလို့လည်းသူဆွဲပြီးတော့မထားဘူးအာယုန်တွေမကောင်းလို့လည်းသိတယ်ဆွဲပြီးတော့ကြားမနေဘူးသိုံသိုံလေးပဲသိပြီးတော့လိုက်နေအဲ့ဒါသင်္ခါရုပ္ပကခေါ်တယ်အဲ့ဒီသင်္ခါရုပ္ပကကအမှန်ကောင်းပါတယ်သင်္ခါရုပ္ပကရောက်တော့ကျူမစရာအာယုန်တွေကြောင်ညာဆိုင်ပြီးတော့ ရှားဖွေမနေရဘူးသူ့အတူပေါ်တယ်သူဓမ္မပြီးရင်ဓမ္မကသူ့အတူပေါ်လာတယ်မဆရာအာယုန်နဲ့သူ့အတူပေါ်လာပေါ်လာတဲ့အာယုန်လေးတွေမှပြီးပြီးသားဖြစ်နေသူကြောင့်ကြောင့်မဆက်ရဘူးသူကမှပြီးပြီးသွားသူကသူပြီးသွားတယ်အဲယောဂီပုဂ္ဂိုလ်ကထိုင်ုံထိုင်နေရတယ်လို့ပဲသူကသူပြီးတော့သွားနာ9မိနစ်10မိနစ်15မိနစ်မိနစ်20နာရီဝဲတနာရီ2နာရီစသည်ဖြင့်ဒီကနေ့တစ်ချိန်တည်းကိုသွားမှာတန်းသွားတယ်လို့အနံကောင်းတယ်အဲ့ဒါသင်္ကာရုပ္ပကခေါ်တယ် အဲဝိပဿနာအဲ့ဒါကတော့ဉာဏ်ကြီးတဲ့ပဲတဲ့ဒါကတော့ဝိပဿနာဝိဝေဒနာပေါ့အဲဝိရိယဥပ္ပခဝိရိယဥပ္ပခကတော့မယုံမလွန်ညီမျှနေတဲ့ဥပ္ပခဝိရိယဥပ္ပခလို့ခေါ်တယ်သူကတော့မယုံမလွန်ညီမျှပြီးတော့တခါတခါဝိရိယဆိုတာစိတ်တော်နဲ့ကကြီးတယ်ပြင်သောနာမထေတို့ဉာဏနာတို့တရားထုတ်ရလုံးနေတယ်လို့ခေါ်တယ်ဝိရိယတွေစိတ်တော်နဲ့ကကြီးတယ်အခုတရားထုတ်တဲ့ယောဂီတွေလည်းတခါတခါလွန်နေပါတယ်စိတ်တော်နဲ့လည်းနည်းနည်းကြော့ပြီးခင်ရတယ် အလွန်နေရင်လည်းမတရားတရားမတည့်ဘူးတခါတရံကျဝိရိယကညော့နေများသွားပြီနဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေကညော့ညော့နေတတ်တယ်ညော့ညော့နေတော့နေ့စဉ်နေ့စဉ်နေ့စဉ်ပဲညော့တဲ့ပုဂ္ဂိုလ်တွေကကမ္မထဆရာတွေကတရားမတည့်ပြီဆိုရင်တိုးပြီးတော့မှတိုးပြီးတော့မှလို့ပြောရတာပေါ့တရားထုတ်တဲ့ပုဂ္ဂိုလ်ကတော့သူတို့လည်းသွမ်းကုန်အားထုတ်နေတာကိုသွမ်းကုန်အားထုတ်နေတယ်ဆိုတော့ကမ္မထဆရာလည်းအားများလို့တိုးမအောင်တိုးမအောင်ခိုင်းတော့တခါတခါကမ္မထဆရာတော့တည့်ပြီးတော့မကျင်းတော့ဘူးအားထုတ်တဲ့ပုဂ္ဂိုလ်က ငါတော့အားထုတ်နေဥစ္စာပဲတိုးရအောင်မလားတိုးစရာကုန်းနေပါလွတ်သွားအောင်ဟုတ်ဟုတ်တယ်လည်းဥစ္စာပဲသူညာနဲ့အဲ့ဒါခက်ကုန်ကုန်လည်းဖြစ်တယ်သို့တော်လည်းလိုးတယ်ကတိုးမအောင်တိုးမအောင်ခင်ရတာအဲ့ဒါဝိရိယညော့တယ်လို့အဲ့တော့အဲ့ဒီတော့ဝိရိယမယုတ်မလွန်လွန်လည်းမလွန်ဘူးညော့လည်းမရဘူးညီညနေတဲ့အခါမှာလို့ဝိပဿနာတွေကကောင်းလာတာခုနကနာမယောပရိစ္ဆေဒညာလည်းညီညတဲ့အခါဖြစ်တာပဲအထူးအားဖြင့်တော့ဒီဝိရိယတဲ့ညာမှာညီညနေတဲ့အခါဖြစ်တယ်အဲ့ဒီကစားပြီးတော့ ဝိရိယမလွန်မယုံညီညနေတဲ့အခါမှာတိုးတက်ပြီးတော့သွားတယ်အဲဒီဝိရိယမလွန်မလုံးညီညနေတဲ့ဥစ္စာကိုဝိရိယဥပ္ပခါလို့ခေါ်တယ်ဒီမှာဝီလို့တစ်လုံးနဲ့စီထားတယ်ဒီမှာတော့သူများများမလို့များများအကျံမထားနိုင်ဘူးဒီမှာဝိပသင်္ခာဝီတဲ့ဝိရိယဝေရဏုပ္ပခါတဲ့ဝေဒနာဥပ္ပခါကတော့ဝေဒနာဥပ္ပခါကတော့ယသမိန်တမီကာမဝဇံကုသလံစိတ်တံဥပ္ပနာဟောတိသောမနာသောမနာတာသာရတံ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 တဲ့သဘောလေးနဲ့စိတ်ကလေးဖြစ်တယ်။အာယုံကအလားစားဖြစ်လို့ရှိရင်တော့ကိုဝမ်းမြောက်တာလည်းမဟုတ်ဘူး။စိတ်ပြက်တာလည်းမဟုတ်အလေအလတ်ဥပ္ပခဝေဒနာလေးခေါ်တယ်။အဲ့ဒါလေးနဲ့တွဲပြီးတယ်ဒီအဲ့ဒီဟာကဝေဒနာဥပ္ပခခေါ်တယ်။အဲအခုအများသိနေတာဒါပါပဲဒီဒီဥပ္ပခကတော့အများသိရပါတယ်။အကြမ်းမြင့်သိတာပေါ့လေသိတယ်ဆိုမှလည်းသူကလည်းပြီးတော့ခက်သားပဲ။အကြမ်းမြင့်တော့သိနေကြတယ်။အဲကိုယ်ရဲ့စိတ်ထဲမှာ ကောင်းနေတာချမ်းသာနေတာကသောမနတာဒုက္ခကိုချမ်းသာလို့ကိုယ်ရဲ့စိတ်ထဲမှာမကောင်းနေတာဆင်းရဲနေတာကဒေါမနတာဒုက္ခကိုသာသည်ဒုက္ခနဲ့ဒုက္ခကသင်ကြားဥပိ္ပခါကတော့ဘိနောတိမ်မွေ့နေအဲကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဘူးအဲနေသာထိုင်တာရောရှိနေတာတွေဥပိ္ပခါတွေပဲသူကတော့သိမတင်ကြဘူးသူကတိမ်မွေ့တယ်ဘာနဲ့တူနေတော့ဆိုတော့သူက အမှောင်ထဲမှာရှိတဲ့အရာဝတ္ထုများနဲ့တူတယ်အလင်းနဲ့နေတဲ့ဥစ္စာဆိုတော့မြင်ရတာပဲအမှောင်နဲ့နေတဲ့ဥစ္စာမမြင်ရဘူးဆိုတော့သူ့မြင်ရလို့ရှိရင်မိနဲ့ပါလေထောင်းပြီးတော့ကြည့်ရတယ်ဒီမှမြင်ရအဲ့ဒါလည်းပဲသူ့မြင်ရလို့ရှိရင်တော့ဒုက္ခနဲ့ဒုက္ခနဲ့ထောက်ပြီးတော့ကြည့်ရတယ်ချမ်းသာချမ်းသာနဲ့ဆင်းရဲနဲ့ထောက်ပြီးချမ်းသာဆင်းရဲမဟုတ်ဘဲနဲ့ရေလားဖြစ်နေတာဟာဥပ္ပခါပဲလို့ယူရတာကိုအဲ့ဒါတော်လိုက်တဲ့မုတ်ဆိုးများသမင်းချီယာခန္ဓာနဲ့ မင်းဆရာခံတဲ့ဥပမာများနဲ့လည်းပဲသိနိုင်ပါတယ်တဲ့။တော်လိုက်တဲ့မိုးဆိုးကသမင်းဆရာတွေတွေ့လို့ရှိရင်ကြောက်ပြီးတော့သမင်းဆရာခံလိုက်သွား။အဲသမင်းဆရာကညပြောတဲ့နေရာမှာထင်ပါဘူး။ညပြောတဲ့နေရာကြောက်ဖြာဝကြတော့မထင်ဘူး။မထင်တော့ကြောက်ဖြာဝတက်သွားတဲ့နေရာကြောက်ဖြာအစကတော့ဆရာရှိတာပေါ့လေ။ကြောက်ဖြာဝကြတော့ဆရာမထင်ဘူး။ဟိုဘက်ကျတော့တခါကြောက်ဖြာဟိုဘက်လွန်သွားတဲ့ခါကျတော့ဆင်းသွားတဲ့ဆရာတို့ကထင်ပါဘူး။အဲဒါဒီကတက် တောက်ပြစီကိုလာတဲ့ခြေရတွေ့မယ်ဟိုဆင်းသွားတဲ့ခြေရတွေ့မယ်ဒီအတက်အဆင်းခြေရနှစ်ခုတွေ့ရင်အလဲကောင်တဲ့တွေကခြေရတော့မရှိဘူးပေါ့ကြောက်ကြပါမှာမရှိပေမဲ့လို့မုတ်ဆိုးကတိတယ်တဲ့ဒီကပဲဆက်သွားတာပဲဆိုပြီးရတယ်ဒါကတော့တော်တယ်မှာမုတ်ဆိုးကျစားလို့မုတ်ဆိုးပြောရတာပေါ့လေသိတဲ့ပုဂ္ဂိုလ်တွေလည်းသိပါတယ်ဒါကတော့တော့ရင်းနှီးပါတယ်အဲ့ဒါလိုပဲဒုက္ခနဲ့ဒုက္ခကြားထဲမှာဆင်းရဲလည်းမဟုတ်ချမ်းသာလည်းမဟုတ်အလယ်လိုက် ဖြစ်လာလေးတွေရှိပါတယ်အဲ့ဒါကြီးဟာဥပ္ပခါပဲအခုလူတွေမှာအများအပြားဥပ္ပခါဝေဒနာတွေဖြစ်နေတာများတာပါတယ်သူကကိုယ်ရဲ့စိတ်ထဲမှာနေတာထိုင်တာပြီးတော့ကောင်းပြီးတော့နေတဲ့ခါရှိတယ်သူကောင်းနေတဲ့ခါအဲ့ဒါဒုက္ခတွေချမ်းသာတွေဖြစ်နေကိုယ်ရဲ့စိတ်ထဲမှာမနေတာနေတာဖြစ်ပြီးတော့ဆင်းရဲတွေဖြစ်နေတာရှိတယ်ဒုက္ခတွေကောင်းတယ်လည်းမဟုတ်မကောင်းတယ်လည်းမဟုတ်ဘူးဆိုတော့လည်းနေတော့နေတာလည်းမဆိုးဘူးအဲဒီဥစ္စာဥပ္ပခါတွေလို့သူကအဲဒီဥပ္ပခါတွေအဲယောဂီပုဂ္ဂိုလ်မှာတော့ဒါလေးတွေ စိတ်တိုင်းစိတ်တိုင်းလိုက်ပြီးတော့မှနေသူကသင်ကြားတယ်ဟောတခါတခါကိုဒုက္ခတွေဖြစ်လာဒုက္ခတွေဖြစ်လို့တကယ်ကိုယ်ထဲမှာညောင်းတာပူနာခြင်းကြိခဲတာသိမချမ်းမသာတာတွေဒီတဲကအဲ့ဒါတွေကိုရှိရမှတ်ဒါတွေရှိရင်ရှိရင်တော့ဇာရသူကပျောက်သွားတယ်ဇာတာဒီတော့ဇာရကိုချမ်းသာလဲဒီထဲမှာဝမ်းနဲ့ဝမ်းသာဖြစ်ပေါ်လာကိုယ်ထဲနေသားထင်တာရောက်လာတယ်အဲအဲ့ဒါလည်းပဲကောင်းကိုယ်ရဲ့နိတ္တထင်တာဖြစ်လာတော့လေနိတ္တထင်တာကမှားကြတယ်ဆမ်းမရင်ဆမ်းတာကမှားတယ်ဝမ်းမြောက်ဝမ်းသာတာမှားတယ် အဲဒီစစ်စစ်ကဆင်းရဲချမ်းသာနဲ့နောက်ကဆင်းရဲချမ်းသာနဲ့ကြားထဲမှာမဆင်းရဲမချမ်းသာလေကဓာတ်တွေရှိတယ်။ကောင်းတယ်လည်းမဆိုနိုင်ဘူးမကောင်းတယ်လည်းမဆိုနိုင်ဘူးအလားစားရှိတယ်ဟိုမှာအကူလေးကဟိုတဲ့အပူနဲ့အေးကြားတဲ့ကမပူလည်းမအေးလည်းမအေးအဲ့ဒါလေးလိုပဲလက်စပ်ကလေးလိုသူကဥပိ္ပခာလေးရှိတယ်။အဲ့ဒါလေးကိုယောဂီပုဂ္ဂိုလ်ကအမှတ်ကောင်းတဲ့ပုဂ္ဂိုလ်ကသိတယ်ဒါလေးတွေ့တယ်ဟိုမှာစိတ်ကလေးကြောင်းသွားတော့ဟိုမှာချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်အလယ်လသဘောလေးအဲ့ဒါတွေ့ရတယ်။ အဲ့ဒါဝေဒနာဥပ္ပခါပဲတဲ့ဒီဥစ္စာအဲ့ဒါဥပ္ပခါဘောဘယ်လောက်ရှိသွားတော့10ခုရှိတယ်ဥပ္ပခါ10မျိုးတည်ဒါမှဆိုတာပေါ့ဝိပဿသင်္ခါဝိဝေဒနာဥပ္ပခါ10မျိုးတည်ဟုတ်လားအဲဥပ္ပခါ10မျိုးပေါ်တာမှတ်ပေါ်တာသာမှတ်ရခဲ့တဲ့ဥပ္ပခါ10မျိုးသာဥပ္ပခါ10မျိုးဆိုတာဒါပဲခိုင်ခိုင်ပြန်ပြီးတော့အရင်ကစပြီးတော့ဆိုရအောင်လေ သလင်မြမဘုဇင်ကတတ္တရဇံပါရီသလင်မြမဘုဇင်ကတတ္တရဇံပါရီသို့ ပသင်္ခာဝိဝေရဏဝိပသင်္ခာဝိဝေရဏသုပိ္ခာ10မျိုးသည်ဝိပသင်္ခာဝိဝေရဏသုပိ္ခာ10မျိုးသည် ိပသင်္ခါဝိဝေဒနာဥပေက္ခာ10မျိုးစီသို့ လည်းငါဥပိ္ပခာဟုတ်လားဒါရဏနာမည်လေးတွေခေါ်ရအောင်အဲဇာလည်းဥပိ္ပခာအကျေပြောသွားပြီဟုတ်လားသိမြင်ရရှုမှတ်ကအဲဒါဇာလည်းဥပိ္ပခာအကျေပဲသူကတော့ဇမဇမဝိဟာရဥပိ္ပခာသာသုတ္တရာကာမတကနှလုံးသွင်းလာမှာဇာလည်းဇမကိုယ်စဉ်ကကိုယ်စဉ်ကိုခုဟောနေတဲ့ကိုယ်စဉ်နဲ့လာတော့သတ္တရမစ္ဆရတာတဲ့ဒါစေတသိက်နာမယ်ပဲ ဇာနာရဇာနဲ့မှာပါတယ်ပါဠိတော်ကြီးရဲ့သရုပ်ဇာမှာပါတယ်ဥပ္ပခါရအဲဒီက6ခုအဲဝိပဝိပကဝိပဒနာဝိပဒနာဥပ္ပခါရဝိပဒနဥပ္ပခါဝိပဒနာဥပ္ပခါအာဥရိယပြညာမှာနေသရဝနာဒတွေမစင်ញင်မဲနဲ့ပြည်ုံပြည်ုံတွေတွားတယ်နေသရဝနာဒတူကသဘောကျပြီဖြစ်ပြနေတဲ့တရားမမြဲတဲ့တရားပဲဆင်းရဲပဲအနတ္တပဲဆိုတာ ပိုင်မင်းနေနေသဘောကျတဲ့အခါမစဉ်းစားတော့ဘူးရှုုံလေးရှုသွားတယ်သိုံလေးသိသွားတာဝိပဿနာသိက္ခာခေါ်တယ်။နောက်သင်္ခါရုပ္ပစ္စာတဲ့သင်္ခါရတွေကိုလိလူရှုတယ်။ဒါလည်းဥပမာပေးတာလေ။ခုနမွေမွေနဲ့တူဥပမာပေးမွေကအိမ်ထဲကမွေဖမ်းပြီးတကလားပြစ်ဖို့ရကြံရတာပဲနောက်တော့ဖမ်းပြီးတော့ပြစ်ဖို့ရကြံတဲ့ပုဂ္ဂိုလ်ဖမ်းပြီးတော့ပြစ်တဲ့အခါမှာဒီမွေကို သိမ့်ပိုက်တယ်သိမ့်ကြည့်ဘူးတဲ့လို့မူရမလွဲတာလည်းတော့ယူတော့ယူသွားတာပဲသူကသိမ့်ပိုက်တယ်သိမ့်ကြည့်ဒါလိုပဲသင်္ခါရတွေကျူးတော့ယူနေတယ်ဒီသင်္ခါရတွေပေါ်မှာတွေ့တာမှုတော့မရှိဘူးသိတော့သိနေတာပဲသိတယ်နဲ့အဲ့ဒီသိတဲ့အာယုံတွေကိုတွေ့တာပါရပြီးတော့နေတာစိတ်ထဲမှာစိုးရနေတာတော့မရှိဘူးသတိပုဂ္ဂိုလ်တွေတော့ညာကြရတာနေပြီးတွေ့တာလေပြန်ပြန်စဉ်းစားတယ်ဒါလေးသမျိုးခတ်တယ်လို့ပြန်ပြန်ပြီးစဉ်းစားတော့လောဘဖြစ်ကြခြင်းနဲ့ဖြစ်တယ်ဒေါသဖြစ်ကြခြင်းနဲ့ပြန်ပြီးဖြစ်နေတာပဲလေ သူဥကြုံမှုရအောင်နေတော့ကျမ်းမြစဉ်းစားတယ်အဲဒီလိုစဉ်းစားပြီးကိလေသာတွေရှင်းကြတာအခုသင်္ခါရုပ္ပခါကျတော့ဒီသင်္ခါရအာယုန်တွေတော့ရှုရရှုရတာပဲမြင်လဲမြင်လာရှုရတာကြားရင်လည်းကြားတာရှုရတာပဲဒါပေမဲ့လို့အဲ့ဒီမြင်လာကြားတာတွေကိုသူကဆွဲပြီးတော့ကိုကြားမနေဘူးသူကသိမ့်ပိုက်ပြီးတော့မထားဘူးခုနမွေကိုမှသွားလွတ်တော့သူ့ဟိုရပဲသူအလိုရှိနေတယ် ဝိရိယဥပိ္ပခာကိုဝိရိယမယုံမလွန်ဖြစ်နေတဲ့ဝိရိယဒါကတော့အမှတ်ကောင်းတဲ့ကောင်းတဲ့အဲဒီဥစ္စာဝိရိယမယုံမလွန်ဖြစ်နေတာပဲဒါနာမယုပပိစ္ဆရာညာအသနာရယ်ရှိတယ်သူကတော့အဲအမှတ်ကောင်းတဲ့ကောင်းတဲ့ဟာဝိရိယညီညနေတဲ့ခါမှာမကောင်းအဲဒီရှုမှတ်ပြီးတယ်ကောင်းနေတာနောက်ဝေဒနာဝေဒနုဝေဒနာဥပိ္ပခာကတော့ဒါကတော့တရားထုတ်ရတယ်မဟုတ်ပါဘူးတရားနဲ့ပါတယ်တရားမဟုတ်တာနဲ့ပါတယ်သူကတော့အဲလောဘဖြစ်တဲ့ခါနဲ့ပဲဝမ်းမြောက်ဝမ်းသာနဲ့လောဘဖြစ်တာရှိတယ် ဝမ်းမမြောက်ခွင့်နဲ့လောဘဖြစ်တာရှိတယ်ဝမ်းမြောက်ဝမ်းသာနဲ့လောဘဖြစ်နေတဲ့အခါတော့သောမနတဝေဒနာခေါ်တယ်ဝမ်းမမြောက်ခွင့်နဲ့လောဘတာအနှစ်သက်မှုတွေဖြစ်နေတဲ့အခါရှိတယ်ဒါကတော့ဥပ္ပခဝေဒနာခေါ်တယ်အဲဒါတော့သူကတော့ကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်သူကစုံလို့ပါပဲအဲသူကတော့ကုသိုလ်တရားကြီးတယ်မဟုတ်ဘူးခုနဝိပဿနာတို့သင်္ခါရုပ္ပခါတို့ဒါတွေကတော့သုသဒနာနဲ့ဆင်ရတယ်ကုသိုလ်တရားအကောင်းတယ်ခုနကအစလင်ပြမကိုယ်စဉ်ကတတရဇံပါရိဆိုတာတွေဒါလည်းတတရမစ္စရတာဒါအကောင်းတရားတွေကြီးတယ်ညမင်းမပါဘူးဒီမှာအကောင်းကြီးတယ်လေသူကတော့ အဲ့ဒါဥပိ္ပခာ10မျိုးတဲ့အဲ့ဒီဥပိ္ပခာ10မျိုးတွေကဥပိ္ပခာတန်ဖို့စဉ်ဆိုတာကဒီကိုယ်စဉ်ကဥပိ္ပခာပေါ့အဲ့ဒီကိုယ်စဉ်ကဥပိ္ပခာလက္ခဏာအချင်းဥပိ္ပခာကညီမျှစေသည်ဟုတ်လားလက္ခဏာဘာသာအချင်းတစ်ဖက်လိုက်ချင်းပဲခွင်းတတ်သည်ဘိသုပ္ပံအချင်းလည်းဘဟုမျှချင်းကြနေသည်ဥပမာအချင်းဆိုရင်နွားစုံကောင်းနှင်မောင်းတူပေသည်နွားစုံကောင်းကိုစုံကောင်းတဲ့နွားတွေသူ့အတူသွားနေတာကိုမှေးပြီးတော့လိုက်နေရတဲ့ လက်မောင်းသမားလိုပဲတဲ့ဒီဥပိ္ပခသမုဇဉ်ကတော့သာမြုပ်တရားတွေအငြင်းညဖြစ်ပြီးတော့ဝိပဿနာရှုမှတ်ပြီးတော့သွားနေတာတခါလဲကြောက်ညမသက်ရဘဲနဲ့သူ့ချိန်နဲ့သူညညာပြီးတော့လိုက်သွားနေတာအဲ့ဒါဥပိ္ပခသမုဇဉ်ပဲတဲ့လားဟုတ်လားအဲ့ဒါတရားအထုတ်ဘူးမှလည်းသိရတာတရားထုတ်ဘူးဒါလေးတွေ့ဘူးမှသိတယ်စာနဲ့ပင်နဲ့တော့ဟောနေကြတာပဲဘုဇင်ဆိုတာတည်းရနေကြတာဥမာဘုဇင်ဆိုတာကျမ်းမာရေးဖြစ်တယ်ဆိုပြီးတော့အပြင်းဆုံး ပိတ်ကြီးတဲ့ဘုဇင်တော်ရနာတော့ဒီကြီးတဲ့ဒီကြီးတဲ့မှာဘုဇင်ခုနှစ်ပါးကြီးဒီကာရာလေးတော့ရနာအဲဒီဘုဇင်တွေရနေပြီမယ်လို့ကိုယ်တဏ္ဍာမဖြစ်ဘူးရင်ဒီဟာလေးကအညီညာဖြစ်နေပုံလေးကပြီးဖို့တော်တော်ဖက်တယ်။ဇာနဲ့ပြင်းတဲ့ကျမ်းဂန်နေနဲ့အာသရတိကာတွေနဲ့ ကိုချရေးသားပြီးတော့နေနေမယ်ကိုယ်တဏ္ဍာမရှိဘူးရင်ဒါလေးသိဖို့ခက်တယ်ဒုသာလေးကသူကလွယ်လွယ်လေးနဲ့ခက်နေတာ။အညုတ်ပြရတဲ့ညီညစေသဘောလေးဆိုတာညီညာပြီးတော့လိုက်နေတာတရားထုတ်လို့အဲ့ဒီသူကဘယ်ကစဖြစ်လာလဲသူကတော့ဓမ္မယောပစ္စယညာစဖြစ်လာပါလေတတ္တမေသတ္တရာလေး။ကောင်းတာကတော့ကုရိယပြညာကမှပို့ပြီးတော့ကောင်းနေတယ်မှာ။ညီညာပြီးတော့သွားနေ။အဲကိုရင်းကြတော့ငါတို့ဘက်ကကြရင်အကောင်းဆုံးပေါ်လေကြောင်းကြောင်းမဆက်ရဘဲနဲ့သူကသူသွားနေတယ်ကလည်းညီညာပြီးတော့လိုက်နေ။မနှံ့ကိုကောင်းတယ်လို့ အဲ့ဒါလေးကဥပိ္ပခာတမောစဉ်ပဲတဲ့ဥပမာအားဖြင့်နွားစုံကောင်းနှင်မောင်းတူပေသည်ဟာနွားနှစ်ကောင်ညီညာသွားနေတော့ကျောင်းကျောင်းဆက်ရပဲနဲ့လိုက်နေရတဲ့နွားမောင်းသမားလိုပဲညီညာဖြစ်ပြီးတော့လိုက်နေတယ်အဲ့ဒီဘုဇင်ဟာစစ်ကြောင်းတရားပြည့်စုံကြောင်းတရားတွေရှိပါသေးတယ်တဲ့ယထာအစခြင်းကျောင်းကျောင်းလဲဥပိ္ပခာတမောစဉ်ကတာညီညာရှိသောဥပိ္ပခာတမောစဉ်ဤ လောဘာနာတာမဖြစ်သေးသောဥပေက္ခတမုဇင်္ဂတာညဉ့်ရှိသောဥပေက္ခတမုဇင်ဥပါဒဖြစ်ပေါ်လာခြင်းရောဒီဒီသင်္သတို့ကြောင့်ကုဏိပဇာနာတိသိမဖြစ်သေးတဲ့ဥပေက္ခတမုဇင်ဖြစ်ပေါ်လာတာဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းလေးအဲ့ဒါလေးကိုယောဂီပုဂ္ဂိုလ်ကသိရမယ်အဲ့ဒါဘာကြောင့်ဖြစ်တုံးဆိုမြတ်စွာဘုရားကယောနိသောမသိကာရပါပဲဒီဥပေက္ခတမုဇင်ဖြစ်အောင်လို့ရှုမှနှလုံးသွင်းနေလို့ဖြစ်လာတာတဲ့ဒါကတော့မလွဲဘူးပေါ့လေဒီကတခါလေဒီဟာဖြစ်အောင်လို့ညီညွတ်ဖြစ်အောင်လို့အမှတ်ကောင်းအောင်လို့ ကြောင်းညဆိုင်ပြီးတော့ရှေ့ကမှတ်လာတဲ့အတွက်ဒီဟာလေးကကောင်းတာဟုတ်အေးကျွမတာအချုံးမကြလို့ရှိရင်ဒါလေးကမကောင်းဘူးတခါတရံကြတယ်အရင်ကကောင်းတယ်လို့ကောင်းအောင်ဆိုပြီးတော့မဲပြီးအားထုတ်လိုက်မှဟိုမှာမညီမမျှဖြစ်ကုန်လို့မကောင်းမဲနဲ့ဖြစ်နေတာကြည့်ရတယ်ကျိုးယောဂီပုဂ္ဂိုလ်ကတခါကကောင်းလာရောတခါအမှတ်ဒီကောင်းညီမျှပြီးတော့သူကောင်းလာတော့နောက်တစ်ခါလည်းပဲဒီလိုကောင်းမှာပဲဆိုပြီးတော့ကောင်းရင်အာကြီးနဲ့တခါလဲကြောင်းညဆိုင်ပြီးတော့အတင်းတွန်းမှလာတော့အဲ့ဒါအကြောင်းမညီလို့မကောင်းဘူးဒုတိယတွေတွန်းတော့မကောင်းဘူးမှန်မှန်လေးသူကသူ သူသူတရားသဘောတည်းသူကသူဖြစ်မှာပဲဆိုပြီးတော့ကိုယ့်အလုပ်ကလေးကိုမှန်မှန်လေးရှုနေမှာသူကသိကောင်းခြင်းလို့သိအားထုတ်လို့လည်းသူဖြစ်ခြင်းမှဖြစ်တာအေးကြော့ကြော့ကြော့ထားရင်တော့ဒါမှမဖြစ်ဘူးကြော့ထားလို့လည်းမဖြစ်ဘူးမှန်မှန်လေးရှုနေကြလေတခါလဲအစဉ်တိုင်းလိုက်ပြီးရှုသွားမှအဲသူ့အချိန်ကြတော့ဘုရားတောင်းကြမစရာပဲနဲ့မယုံမလို့ညီညတဲ့ဥပ္ပခါလေးကိုပြည့်လာတယ်အဲဒါကြောင့်ယောနိတော်မသိကာရ သင်တဲ့နဲ့နှလုံးသွင်းမှုရှုမှတ်မှုကြောင့်ဖြစ်တာပါပဲတဲ့မြတ်စွာဘုရားဟောတယ်အဲဒီယောနိသမတိကာရလေးလည်းယောဂီပုဂ္ဂိုလ်ကသိတယ်ငါဘယ်လိုဘယ်လိုနှလုံးသွင်းလို့ဒါလေးမှတ်ကောင်းလာတာပဲဆိုတာသိတယ်ဆိုတာရှင်နာကဘယ်လိုနှလုံးသွင်းလာလို့ဘယ်လိုမှတ်လာလို့အဲဒီလိုအကောင်းလေးဖြစ်လာတယ်ဆိုတာသိတယ်အဲဒီလိုသိရတဲ့နောင်ကိုလည်းပဲကောင်းမြင်လို့ရှိရင်အဲဒီလိုစိတ်နေစိတ်ထားလေးနဲ့ထားပြီးတော့မှားတယ်ဒါလေးတစ်မှတ်တာဟောဒါကရာကတော့ပင်စဓမ္မသုဘေခာသံဃုစင်္ဃသာ အဲဥပိ္ပခသံဃုစင်္ဃတာဥပါဒသံဝတ္တန်တိငါးပါးသောတရားတွေဟာဥပိ္ပခသံဃုစင်ဖြစ်ပေါ်ရပါပဲဥပိ္ပခသံဃုစင်ဖြစ်စေတဲ့တရားငါးပါးရှိတယ်တဲ့ဘာတွေတုံးဆိုလို့ရှိရင်ပတ္တမစ္ဆတာတာသရဝါတို့၌အညီအမျှအညီအမျှသဘောရှိသည်အစီတဲ့သရဝါတွေကိုသရဝါတွေနဲ့စားပြီးတော့လိလိရှုနိုင်တဲ့သဘောရှိရမယ် သင်္ခါရမစ္စတာသင်္ခါရတဲ့နဲ့လိလိရှုသည်ဖြစ်တယ်သင်္ခါရတရားတွေမှာလိလိရှုနေရမယ်သာရသင်္ခါရဒေလာယနာပုဂ္ဂလပရိဝေဇနာဒါတဝါသင်္ခါရတော်၌ယူယူရရအလေးများပြုလို့ရှိတော့ပုဂ္ဂိုလ်ကိုကျင့်ကြံရမယ်တဲ့အဲ့ဒါလည်းအကြောင်းတစ်ခုပဲသတ္တသတ္တသင်္ခါရသတ္တသင်္ခါရ အဒေလာယနာပုဂ္ဂလပရိဝေဒနာတအဂလာယနာပုဂ္ဂနာတတ္တသင်္ခါရမစ္စတပုဂ္ဂလဘေဝနာတဘရဝသင်္ခါရတို့၌ယူရခြင်းမြန်လို့ခြင်းမရှိပဲလိလူရှိသောပုဂ္ဂိုလ်ကိုမြှွေရမယ်အဲ့ဒါလည်းအကြောင်းတူပဲတရားဒီမုဒ္ဒတာသောဥပေက္ခသမောစဉ်ဖြစ်စေရန်ယုတ်ကိုင်းတိုင်းယုတ်ကိုင်းတိုင်းတော့စဉ်လုံးရှိပြီးအစ်စ်ကလည်းပဲအကြောင်းတော့ပါပဲအဲ့ဒီကခုနပါအဲ၅ပါးရှိတယ်အဲ့ဒီ၅ပါးကတော့ဒီမှာဆောင်းဖို့ပေးထားတယ် ပုဂ္ဂိုလ်ဝတ္ထုလစ်လျူရှုညွတ်မှုထိုတွင်သာပုဂ္ဂိုလ်ကိုလစ်လျူရှုရမယ်ဝတ္ထုကိုလစ်လျူရှုရမယ်နှစ်ခုပေါ့အဲတရားဒီမုဒ္ဒတာထိုတွင်ညွတ်ရမယ်ဒါကတခုသုံးခုနော်အဲဒါလေးကဲဒါလေးရှင်းပြီးတော့သူကြောင်းဒီမှာအိဗယ်ကြောင်းလား ပုဂ္ဂိုလ်ဝတ္ထုလက်လျူရှုညွတ်မှုထိုတွင်သာပုဂ္ဂိုလ်ဝတ္ထုလက်လျူရှုညွတ်မှုထိုတွင်သာပုဂ္ဂိုလ်ဝတ္ထုလက်လျူရှုညွတ်မှုထိုတွင်သာသို့ လည်းမြင်လက်လူရှိတဲ့ပုဂ္ဂိုလ်ဆိုတော့သက်ရှိပုဂ္ဂိုလ်တွေပေါ့လေသက်ရှိပုဂ္ဂိုလ်တွေကိုယ်နဲ့နိစ္စတဲ့ပုဂ္ဂိုလ်တွေအဲကိုယ်နဲ့နိစ္စတဲ့ပုဂ္ဂိုလ်တွေအပေါ်မှာ သိလူရှုနိုင်ရမယ်တဲ့ဘယ်လိုရှုရမလဲဆိုရင်ကာမတက္ကတာသစ္စာဝိသေနကံကံရဲ့အကျိုးကိုကံကံကံနဲ့ကံရဲ့အကျိုးတာနဲ့ကိုယ်ပိုင်ဥစ္စာရှိတယ်ဆိုတာနှလုံးသွင်းသွားရင်ခဏကဘုရားဥစ္စာတို့သစ္စာတွေကဥပ္ပစ္စာတွေနဲ့နှလုံးသွင်းရမယ်သဗ္ဗတတကာမတက္ကပေါ့အဲ့ဒါလည်းဥပ္ပက္ခနာမှုသိချင်းကြောင်းပဲတဲ့ဒါမှမဟုတ်ဘဲနဲ့ကိုယ်နဲ့စတဲ့ပုဂ္ဂိုလ်ရဲ့အတွက်ကြောင့်ကြဆိုင်လုံးအားကြီးနေလို့ရှိရင် ကိုယ်ကကောင်းစီကျင်တာကိုချမ်းသာစီကြီးပွားစီကျင်တာကိုကိုလိုတဲ့အတိုင်းကမဖြစ်ဘူးဆိုရင်သိမချမ်းသာတယ်အများကြီးဖြစ်တတ်တယ်သူကအဲဥပ္ပခါလက်လူမရှိနိုင်ဘူးအဲဒါမဖြစ်လာတဲ့ဥစ္စာတွေကြတော့ခုနကအတိုင်းကာမတကာထားလိုက်မှာသူကဒုက္ခနဲ့သူပဲလို့လုံးသွလိုက်တော့သူလည်းဒုက္ခနဲ့သူပဲငါလည်းငါကနဲ့ငါပဲဟုတ်လားပုဂ္ဂိုလ်အတွက်စဉ်းစားရင်လည်းပဲကိုကြီးကကားလျော်စွာကြိုးပေးနေတာပဲသူများတွေအတွက်လည်းပဲဒုက္ခနဲ့သူပဲကိုယ်နဲ့ စတဲ့ပုဂ္ဂိုလ်တွေဒုက္ခနဲ့သူပဲကိုယ်နဲ့မုန်းတဲ့ပုဂ္ဂိုလ်တွေရှိတဲ့ဒုက္ခနဲ့သူပဲအကုန်လုံးပေါ်နေတကားလဲအဲဒါသာရတယ်ဆိုသူအကျိုးပေးနေတာပဲတဲ့လုံးသွင်းလိုက်လို့ရှိရင်လားအဲဒီလုံးသွင်းတဲ့ကဗြဟ္မဝိဟာရဥပ္ပခါဖြစ်တယ်ဗြဟ္မဝိဟာရဥပ္ပခါမှီပြီးတော့တရားထုတ်တဲ့ခါမှာဒီပရင်ဘုဇင်ဥပ္ပခါတွေဆက်ပြီးတကားလားဖြစ်လွယ်တာပေါ့လေသူကနီးစပ်လို့သူကဆိုတော့အဲဒီလိုဆိုရုံနဲ့အာလုပ္ပခါတွေဟာဒုက္ခနဲ့သူပဲလို့လုံးသွင်းရုံနဲ့ဘုဇင်ဖြစ်လိမ့်မယ်လို့သူတို့တော့မဟုတ်ဘူးသူကနီးစပ်လို့ သူကနိစ္စတဲ့ဥစ္စာကိုဆက်သွယ်ပြီးတော့သိရအောင်လို့ညွှန်ကြားပြီးတော့ထားတယ်ပုဂ္ဂိုလ်ကိုယ်ကိုယ်အတွက်ဖြစ်စေသူများကိုယ်အတွက်ဖြစ်စေကိုယ်ကိုယ်အတွက်ကိုယ်တကာတွေမပြည့်စုံဘူးဘုံမို့သူများအဲနောက်ဆက်ပြီးလို့ကိုယ်ဖြစ်နေတာတွေမသိရဘူးဆိုရင်လည်းသင်္ချမ်းတာတွေဖြစ်တတ်တာကိုအဲကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တွေကောင်းစားကျင်တာမကောင်းစားလို့ရှိရင်လည်းသင်္ချမ်းတာတွေဖြစ်တတ်တယ်ကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်တွေကြီးပွားချမ်းသာနေတာအကြောင်းပြုပြီးတော့လည်းပဲအဲဒါတွေလည်းသင်္ချမ်းတာဖြစ်တတ်တယ်အဲအဲ့ဒါတွေနဲ့ဆက်ပြီးတော့ ကြောင်းကြတရားဘာမှမဆိုင်ဘဲလေးလူရှုနေအောင်ကံကံကြီးကျိုးနှလုံးသွင်းပါတဲ့ကာမတတတိသဘောတင်နေတာတဲ့ကံကံကံတိုင်းမယ်လို့သူတို့သူများတွေလည်းဒုက္ခနဲ့သူဖြစ်နေတာငါလည်းငါကံနဲ့ငါပဲတဲ့နှလုံးသွင်းလိုက်တော့လည်းသက်သာရတော့တာပေါ့အဲဒီလိုဆိုတော့အဲဒီလိုဥပ္ပခာဓမ္မဝိဟာရဥပ္ပခာနဲ့လေးလူရှုနေတယ်ပဲအချိန်မှာဝိပဿနာရှုရလို့ရှိရင်ဥပ္ပခာတံဖို့စဉ်ဖြစ်တော့ပဲပေါ့လေဒါမှမဟုတ်နိစ္စလည်းလို့ဟောတာနောက်တစ်ခုက နိတ္တတနိဇီဝပုဂ္ဂိုလ်တ attva မရှိဘူးဆိုတော့လည်းနှုံးသွင်းနိုင်ရမယ်အဲကိုယ့်အတွက်ဘာသာချမ်းသာရေးလိုလားတောင်းတာနေတယ်ဆိုတာပုဂ္ဂိုလ်တ attva နေရာတဲ့ထင်မှဆွဲလာနေလို့ပဲသူများအတွက်ကောင်းစားစီခြင်းနဲ့မကောင်းစားစီခြင်းနဲ့ဆိုတာပြရတယ်ပဲဒါကလည်းပဲပုဂ္ဂိုလ်တ attva အနေနဲ့ထင်မှဆွဲလာနေလို့ပဲအဲဒါကြောင့် အဲဒီပုဂ္ဂိုလ်သတ္တဝါမရှိဘူးဆိုတာကိုလည်းနှုတ်သက်နိုင်ရမယ်ယုတ်တရားနာတရားရှိတာကိုယုံနဲ့နာနဲ့ရှိတယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ဆိုတော့ဒါပြီးတဲ့သင်္ချာရတာကိုယုံနဲ့နာနဲ့ရှိတယ်ပုဂ္ဂိုလ်သတ္တဝါရဲ့လည်းမရှိဘူးသူသဘောတိုင်းသူဖြစ်ပြပြီးတော့မျိုးယုံနဲ့နာတရားရှိတာပဲဒီလိုနှုံးသွလိုက်တော့လို့ပဲကိုယ်အတွက်ဒီသူများအတွက်ဒီကြောင်းကြပြဘာမှမရှိတော့ဘူးဒါကြောင့်ကြောင်းကြပြမရှိတဲ့အခါကာလမှာဝိပဿနာရှိလိုက်လို့ရှိရင်တဲ့ဒီဥပိ္ပခာပေါင်းမှုစဉ်ကိုရောက်ပြီးတော့သွားတတ်ပါတယ် အဲ့ဒါအရေးကြီးတယ်လားကြားထုတ်တဲ့ပုဂ္ဂိုလ်မှာဘာလို့အရေးကြီးတယ်လဲဒါကကိုယ်တို့ဖြစ်သူများတို့ဖြစ်ကြောင်းရဆက်ချာလေးတွေကတော့သိနေကြတာပဲမကြည့်ပါဘူးလို့လုံးလုံးကင်းနေတဲ့ပုဂ္ဂိုလ်ပဲရှိမလဲတော့ရှိတယ်ကြောင်းရပြောလူတွေရှိနေတာပဲအဲဒီကြောင်းရတွေမပယ်နိုင်လို့ရှိရင်တရားကလည်းလုံးလုံးလို့သိမပြေဘူးသူကဟောအရွယ်ကြီးတဲ့ပုဂ္ဂိုလ်တွေပေါ်ပြီးတော့ကြောင်းရဆိုင်လေးသူကငငယ်ပုဂ္ဂိုလ်တွေကမှဘာမှစောစောနဲ့သူစမ်းလောက်နိုင်လို့သူကိုသွားဆောင်နေသူကတော်သေးတယ် အလွယ်ကြီးလာပြီသူကလည်းသိလည်းမသွားတော့ဘူး။ဒါပေမဲ့လို့သူများလို့အားမရဘူး။သူသူများတွေကိုကဆောင်ရွက်ပေးမှဖြစ်မလို့လို့ကိုမရှိရင်မဖြစ်တော့ဘူးလို့လို့လို့ပြောတယ်။သူကသိကြောင်ရဆိုင်လား။ခွာကြီးတွေဖိုးကြီးတွေထဲသိစုံရဆိုင်တယ်သူကသိပြီးသူလူငယ်တွေတော့သိမချဘူးသူက။တော့မယ်သူလည်းဘာမှလည်းမလုပ်နိုင်ဘူး။အဲ့ဒီလိုပါတယ်ကြီးတယ်။ အဲဒီပုဂ္ဂိုလ်တွေကတရားအထုတ်ဖို့ပဲသုံးလို့မလိုတော့သူကမသုံးနိုင်ဘူးတရားအထုတ်လူကလည်းသူကြက်ကြက်ဆိုင်နေတာနဲ့ခုနပြောလို့ဥပ္ပဒါသာဝန်စင်မရောက်အဲဒီလိုကဒီလိုပုဂ္ဂိုလ်တွေကအရေးကြီးတာကမယ်တဲ့ကောင်မဟုတ်ဘူးသာပဲဆိုနှလုံးသွင်းလိုက်တော့သူကလည်းသူပဲသူကသူကြိုးပြီးဘူးဘာပဲဒုမကြည့်သေးသောတဲ့နောက်လည်းသူကသူကိုယ်လိုဖြစ်နေမှာပဲနှလုံးသွင်းလိုက်တော့အေးတော့တာပဲကိုတရားကိုသိလို့ရွာဆုံးနိုင်တယ်ဟုတ်လားဒါကဘုဘတ္တဝါတို့ကစူးစမ်းမှုပဲပဲ တော့နှလုံးသွင်းလိုက်ဥပ္ပဒတာမုန်ရှင်ဖြစ်လာတော့ပါတယ်ဒါကြည့်မြပါတော့လူကြီးတဲ့ကအဲကြောင့်ပုဂ္ဂိုလ်ဝတ္ထုကိုပုဂ္ဂိုလ်ကိုလေးလေးရှုနေရမယ်လို့တစ်ချက်တောင်းဖို့ဒီမှာကောင်းပါလိမ့်ဆိုတော့တယ်ပုဂ္ဂိုလ်လေးလေးရှုတော့လေတစ်ပိုက်နော်အဲ့တော့အဲကြောင့်ခုနမမရှိပဲနေလို့လို့ဒီဥစ္စာပုဂ္ဂိုလ်ဝတ္ထုပဲတစ်ခုပေါင်းလိုက်မှတစ်ခုဆိုတဲ့ချင်းဇူဟုတ်သွားလိမ့်မယ်ဟိုမှာငါးခုမရှိဘူးလို့ဒီခုဖြစ်နေလို့ဒီမှာကောင်းပါလိမ့်ဆိုတော့ပုဂ္ဂိုလ်လေးလေးရှုဒါလေးတစ်ခုယူရမယ် ဝတ္ထုလေးလေးကြီးဝတ္ထုလူရာကတော့သမေဝတ္ထုပစ္စည်းတွေအဲသမေဝတ္ထုပစ္စည်းတွေသင်ခေါ်ပါလို့ပါဠိမှာလို့ဘာသာလို့သူကသုံးထားတယ်သမေဝတ္ထုပစ္စည်းတွေဒါသမေဝတ္ထုပစ္စည်းတွေကလည်းဒုံလိုကြပါရဲ့စိုက်ရင်လို့ရှိရင်ဒါကလည်းဥပ္ပခါလေးလေးမရှိလေးလေးရှိပြီးတော့ဥပ္ပခါတာမွေးနေမဖြစ်ပါဘူးသူကျမ်းကျဆိုင်လုံးအကြည့်နေတယ်ဒါက လောကမှာဆိုလို့ရှိရင်တော့လောကကြီးတို့ကိုပဲကြတယ်အများကြီးရှိတာပေါ့လောကမှာကိုယ်ကိုယ်ဆောင်ပစ္စည်းဥစ္စာတွေနဲ့စော့ဘူးရောဒါလေးကငါမရှိဘူးရှိရင်ဒါလေးလုံမလုံညွန့်မဘူးကွာဒီလုတ်ကလေးကဖြစ်ဆိုပြီးတော့ပြည့်နေပေါ်မှလေးလာပါကိုယ်စဉ်းစားကြတယ်အများကြီးရှိပါတဲ့လောကမှာတော့ဇောနေမှလည်းရှိတာပဲညာနေပေါ်ပဲကိုယ်ရှိတဲ့ပစ္စည်းလေးတွေနဲ့ကိုယ့်ကိုယ်ပေါ်ရနေသဘောကျနေရခြင်းနေကြောက်မှဆိုရင်နေလူကိုရှိနေတာပဲအဲဒီတော့ အဲဒီခုဒုညတွေများနေလို့ရှိရင်သူဥပ္ပဒေဥပ္ပောမောဆရာမဖြစ်နိုင်ဘူးလိလူစုပြီးတော့တရားအားမထုတ်နိုင်ဘူးဘောထုတ်နိုင်အောင်လို့ဘယ်နဲ့လုပ်ရမလဲဆိုရင်သူ့လည်းပဲလိလူစုပါလိလူစုတော့ဘယ်လိုလိလူစုရမလို့ဘောတာဝတာလိစုဘောခိုက်တမယ်ဆိုတာလေးစဉ်းစားဘူးဘောတယ်တော့ဘောဒီကခိုက်တမယ်လို့ဘောရခိုက်တမြောက်မြဲတဲ့တရားမဟုတ်ဘူး

အဲ့ဒါကိုသူကဟောင်းနှံသွားဟောင်းနှံတာပြီးခူးပြီးသွားကြီးတွေညော်တွေနဲ့ကြာတော့တခါတည်းတိတ်ပြီးဘုံမှာညစ်ပေပြီးတခါတော့ဘာမှမဟုတ်ဘူးမဖြစ်သေးတယ်အောင်လို့ရောက်တာပေါ့ဟာဘုံမှာ10နှစ်15နှစ်နေလို့ဒီဝတ်ထဲလေးကဘာမှသုံးမကြောက်ဘူးလူတစ်နှစ်လောက်နဲ့မကောင်းတော့ပါဘူးသာပါတော့တစ်နှစ်လောက်တော့ဒီသားလည်းကောင်းတဲ့တောင်းနဲ့10နှစ်ဆိုဘူးလောက်ပြန်သူ့ဣသမတိရယ်ပြအဲ့တော့ဘာလို့ဘာမှမကောင်းတော့ အဲဒီအနောက်ကိုသူကဖိုက်ပုံဘောလည်းပြစ်ထားမယ်မိုက်ပုံနဲ့ပြစ်ထားရတယ်ရွှေဆွေးပြီးတော့မှုန့်မှုပြည့်ပြည့်ပြည့်သွားမယ်နောက်15နှစ်နဲ့20လောက်ကျော်တော့ကြားလို့မရပါဘူးရှိတော့ဆုံးလုံးရှိတော့အဲ့တော့ဝိုင်းတာများဒီပဲပြည့်စည်ပြီဝဲတဲ့ဒါလေးตายရတယ်ဘူးမြင်မသိဘူးဘူးဒီကလည်းလုံးလေးတွေသူ့မယ်ပြီးတော့ တနည်းအားဖြင့်ဆိုရင်ဘုပစ္စည်းကလည်းမပြတ်နဲ့ဘူးကိုယ်ကပစ္စည်းသာကိုဟာပစ္စည်းကိုယ်ပိုင်တဲ့ပစ္စည်းရဲ့လို့အဲကိုယ်ပစ္စည်းရရင်ကိုယ်ကသိမ့်ပိုက်ပြတော့ကိုယ်ကလည်းအများအားကြီးလာမဟုတ်ဘူးဒီနေ့ကြလို့ရှိရင်ကိုယ်ကတော့ဒီကတီးနေတော့လည်းပဲသွားမှု အပေတိုင်းနေပြီးဒီကရတိကိုဘာဝရဟိုလာတလို့တည်တာကိုဘူဝဝိရလို့ဒီကဒီတိုင်းနေဒီကရတဲ့ဒီစစ်စစ်90နေတဲ့ခါတော့ဘူဝသေးသွားမှာကို90စစ်စစ်90ကိုဘုံပဲကြတော့ဒီစစ်စီကတော့ဘုံတော့ဘာလဲကျင်းသွားတယ်ဒီကုန်းတိုင်းဆို ဥပေက္ခပွားကျောင်း၅ပါးညွန်ကြားထားရတာဥပေက္ခပွားကျောင်း၅ပါးညွန်ကြားထားရတာဥပေက္ခပွားကျောင်း၅ပါးညွန်ကြားထားရတာ Thank you. အခါသံဃာရှင်ပွားခြင်းအကြောင်း၅ပါးတဲ့ဒီအကြောင်း၅ပါးထိုက်တဲ့နေရာတော့အကြောင်း၅ပါးကိုပြည့်စုံအားထုတ်ပြီးတော့ဥပိ္ပဒါသံဃာရှင်ကိုပြောင်းပွားများအားထုတ်ရမယ်လို့ဆိုလိုပါတယ်အဲလိုပွားများလို့ရှိရင်ဒီဥပိ္ပဒါသံဃာရှင်ဟာသူကပြည့်စုံသွားမှာပေါ့ဘယ်ကြမှာပြည့်စုံမလဲဆိုတော့အတ္တမဲ့ကြမှာပြည့်စုံမယ်အဲဒါအစအကျင့်ကြောင်းကြောင်းလဲ ဥပ္ပန္နတာဖြစ်ပေါ်ရှိသောဥပေက္ခသံဃုဇင်္ဂလာဥပေက္ခသံဃုဇင်ဤဘာဝနာယပါရီပူရီပွားများမှုပြည့်စုံခြင်းသည်ဟောတိဖြင့်ကျင့်စာထိုကြောင့်ဝိပဿနာတိပြီဥပေက္ခသင်တိုင်းပွားပြီးတော့တဲ့ဘုဇင်တွေပြည့်စုံတော့တာအရဟတမရောက်တော့ပြည့်စုံပွားများကြမလိုတော့ဘူးကတံကရဏီယံဆိုတာပြုပြုပေါ်ပိဿတွေအကုန်လုံးပြီးပြီတော့ဉာဏ်သာဖြစ်ပြီးတခါဉာဏ်ဆင်ញင်မိတာကငါလမ်းဆုံးသွားပြီတရားအောင်မြင်သွားပြီလို့ဉာဏ်ဆင်ញင်အဲဒါကြောင့် အရဟတမေရောက်တဲ့အခါမှာဒီဘုဇင်ပွားများမှုကပြည့်စုံသွားပါတယ်အဲ့ဒီအရဟတမေကိုလည်းပဲယောဂီပုဂ္ဂိုလ်ကပြီးပါတယ်ဉာဏ်ဖြစ်တဲ့ကပြီးမှာပေါ့စောစောကတော့မပြီးနိုင်ဘူးစောစောကတော့ပြီးရင်ဒီလိုစာကြက်ထားမှာကိုယ်တိုင်ပြီးမဖြစ်နိုင်ဘူးဣတိဣဇာတံဝါဣတိဣတိဣဇာတံဝါဓမ္မေသူဓမ္မနုပါတိဝိရတိ ဗိဒါဝါဒမေသူဓမ္မနုပတိဝိရတိအစတာဗိဒါဝါဒမေသူဓမ္မနုပတိဝိရတိဤတိသွားကြရတာတရားအချင်းသစ္စာတဝါဒမေသူမိမိကိုယ်တွင်သာနာ၌ရှိသောဘုဇင်တရားတို့၌လည်းဓမ္မနုပါတိသဘောတရားများကိုရှိသေးခြင်းဝိရတိနေ၏ဗိဒါဝါဒမေသူဗိဒဘုဇင်တရားတို့၌လည်းဓမ္မနုပါတိသဘောတရားများကိုရှိသေးခြင်းဝိရတိနေ၏သတ္တဗိဒါဝါဒမေသူကိုယ်တွင်ကိုယ်ပါဘုဇင်တရားတို့၌လည်းဓမ္မနုပါတိသဘောတရားများကိုရှိသေးခြင်းဝိရတိနေ၏အမိမိသာနာမှာ ဒီနေ့ပြောခဲ့တဲ့သတိတံဘောဇင်ကအစာရဘုဇင်တရားတွေဖြစ်တိုင်းဖြစ်တိုင်းသူကသိအဲဒီတော့မိမိတဏှာဖြစ်ပေါ်လာတဲ့ဘုဇင်တရားတွေလည်းသိတယ်မိမိတဏှာဖြစ်ပေါ်လာတဲ့ဘုဇင်တရားပြီးတော့သူများတဏှာလည်းသိရပေါ့သူများရှိရဘုရားရဟနာပုဂ္ဂိုလ်တွေမှာဒီလိုတရားမျိုးတွေပဲဒီလိုသိတာပေါ့သူများတဏှာတကယ်ဖြစ်နေတာတော့ဘယ်တွေ့မလဲကိုယ်တဏှာဖြစ်တဲ့ပါတာရီကိုယ်ဝစီရောငြိမ့်အေးနေတာသမာဓိ ကျွမတဲ့အာယုံလေးတွေမှာမှတ်တိုင်းမှတ်တိုင်းတကလည်းဖတ်ကနေဖတ်ကနေကတ်ကတ်သွားတယ်လို့ဖတ်ကြရောကြရောပြီးသမာဓိတန်ဖို့တယ်အခုကြားတဲ့ဥပ္ပခာတန်ဖို့တယ်မျိုးမလုံးကြီးညနေတယ်ဥပ္ပခာတန်ဖို့တယ်အဲဒီဘုဇင်တရားတွေကိုယ်တဏ္ဍာဖြစ်လာတာတွေ့ရတော့သူများတဏ္ဍာလည်းပဲရှိကဘုရားရဟနာပုဂ္ဂိုလ်တွေတဏ္ဍာဘုဇင်တရားတွေဖြစ်တဲ့ဆိုဒီတရားမျိုးတွေပဲဒီလိုဖြစ်သွားတာဒီလိုတွေ့သွားတာပဲဘုရားရဟနာပုဂ္ဂိုလ်တွေတွေ့ပြီးနေတဲ့တရားမျိုးတွေငါတွေ့နေရတာပဲလို့ဒီလိုလဲနှလုံးသွင်းပြီးတော့သိသွားပါတယ်အဲ့ဒါကိုပြောတာဗိဓာဝါဓမ္မေတုဗိဓာဝါ ပြင်းနေသူဘုဇင်ခုနှစ်ပါးရဟူသောသဘောတရားတို့နဲ့ဓမ္မနုပါတိသဘောတရားများကိုရှုသည်ဖြစ်ဥရတိနေဤအဲမိမိသာနာဘုဇင်တရားတွေဖြစ်တော့လဲငါမဟုတ်ဘူးသူတစ်ပါးမဟုတ်ယောက်ျားမဟုတ်ဘူးပုဂ္ဂိုလ်မဟုတ်ဘူးအမြဲတည်နေတာမဟုတ်ဘူးချမ်းသာနေတယ်ကောင်းစားနေတယ်အကောင်းတည်းမဟုတ်ဘူးအဲသူတစ်ပါးသာနာနေမှာဘုဇင်တရားတွေဖြစ်တယ်ဆိုတာလဲဒါမျိုးပဲသဘောတရားတွေပဲပုဂ္ဂိုလ်သတ္တယောက်ျားမိန်းမအကောင်းတည်းမဟုတ်ဘူးသဘောတရားတွေများပဲလို့အဲဒီလိုယောဂီပုဂ္ဂိုလ်ကသူသဘောကျပြီးပြီးသွားတာပါ သမုဒိယဓမ္မ అను ပါတိဝါဒမေသုဝေရတိဝေရဓမ္မ అను ပါတိဝါဒမေသုဝေရတိသမုဒိယဝေရဓမ္မ అను ပါတိဝါဒမေသုဝေရတိဓမ္မေသုဘုဇင်တရားတော်နဲ့သမုဒိယဓမ္မ అను ပါတိဝါဖြစ်ခြင်းတဘောကိုရှုသည်ဖြစ်လေဝေရတိနေဤဝေရဓမ္မ అను ပါဖြစ်ခြင်းတဘောကိုရှုသည်ဖြစ်လေဝေရတိနေသမုဒိယဝေရဓမ္မ అను ပါတိဝါဖြစ်ခြင်းပြခြင်းတဘောကိုရှုသည်ဖြစ်လေဝေရတိနေဤအဲဒီဘုဇင်တရားတွေဖြစ်တဲ့အခါကာလမှာဘုဇင်တရားတွေကိုလည်းဖြစ်ပြခြင်းနေတာပဲအရှုတိုင်းရှုတိုင်းဟာ ဥပမာကောင်းတယ်မှလိုက်တော့ကောင်းတာလေးအမှားရတဲ့သတိလေးကောင်းတာလေးဖြစ်ပြသွားတာကိုသိတယ်မမြဲဘူးဆိုပြီးဒါပဲလားဒါလေးနိုင်ကမလဲကောင်းတယ်လည်းမှတ်သိတာလေးပါကိုသူကဖြစ်ပြသွားတာမမြဲတာသိတာအဲကောင်းတယ်လည်းမှတ်ရတဲ့သတိလေးလည်းဖြစ်ပြီးပြသွားတာလေကောင်းတယ်လို့သိသွားတဲ့အသတိလေးကလည်းဖြစ်ပြီးပြသွားတာလေအဲကောင်းတယ်လို့အာထုံမှုလေးမှမှတ်နေအောင်အာထုံမှုလေးဝိရိယလေးကလည်းဖြစ်ပြီးပြသွားတာလေအဲကြောင်းရဆိုင်မှုလေးကဖြစ်ပြီးပြသွား အဲ့ဒီခိုက်တာမှာပီတိဖြစ်သေးလို့ရှိရင်အဲ့ဒီပီတိလေးတွေဆင်းကနေဖြစ်ပြီးတော့သူကလည်းဒီကလည်းဖြစ်ပြီးပြည့်သွားတာပါတာရီငြိမ်းမှုနဲ့လည်းဖြစ်ပြီးပြည့်သွားတာပဲသမာဓိအဲမှားရတဲ့အာယုံလေးမှာစက်ကနေကပ်သွားတဲ့သမာဓိလေးကလည်းပဲကပ်ပြီးသူကလည်းဖြစ်ပြီးပြည့်သွားတာပဲအဲညီညနေတဲ့သဘောလေးလည်းဖြစ်ပြီးပြည့်သွားတာအဲ့ဒီတော့ဘုဇင်တရားတွေရဲ့ဖြစ်ခြင်းသဘောကိုလည်းသူလောကီပုဂ္ဂိုလ်ကရှုပြီးတော့ပြီးပါတယ်ဖြစ်ခြင်းသဘောကိုလည်းရှုပြီးတယ်အာယုံနဲ့မဟုတ်ဘူးအာရမိကဖြစ်တဲ့ဘုဇင်တရားတွေကကိုရှုပြီးတော့ပြီးသွားတာအဲ့ဒီတော့ပြီးသွားတာအဲ့ဒါကရေးကြည့်တယ် တချို့သမထတရားတွေဝိပဿနာတရားတွေပြကြဟောကြတယ်အာယုန်တွေအပြက်ကိုသာရှုဖို့ရတိုက်တွန်းတာလို့အာယုန်တွေအပြက်တော့ကိုယ်ခေါ်ပါတယ်သူတို့နီးတယ်သူတို့ထင်းကြတာပေါ့လေသူအဲခေါ်ပါခေါ်ပါတယ်ဒီခါတည်းဖြစ်ပြနေတာဒီခါတည်းရွာရွာရွာခေါ်ပါတယ်ဖြစ်ပြနေတာတွေသူတို့ပြောကြတယ်ဆိုတော့လေရှုတဲ့စိတ်ကလေးပြက်တာကတော့သူတို့မတွေ့ဘူးရှုတဲ့စိတ်လည်းပြက်မှာပဲလို့မှားပြီးတော့သူတို့ကပြောရတယ်ရှုတဲ့စိတ်ကလေးပြက်တာမတွေ့ဘူးအဲ့ဒါ ဘုညာတော့အမြင်ကတော့ဗျာမပြည့်စုံသေးဘူးလို့ယူဆတယ်ဘာလို့လဲဆိုတော့ရှုတဲ့စိတ်ကလေးမပြည့်ရှုတဲ့စိတ်ကလေးကငါဖြစ်နေမှာပေါ့ငါရှုတာဖြစ်နေငါမြဲနေမှာဟုတ်သူကရှုတာကအာယုန်တွေကတော့မမြဲဘူးသို့ပဲလေရှုတဲ့စိတ်ကလေးကမြဲနေရှုတာလေးကသိနေတာလေးကငါလေးကမြဲနေငါဖြစ်နေတာပေါ့ငါကြမ်းနေအဲအခုသတိဓာနီရရှုသမှတ်တာကတော့ဒီတိုင်းမှတိုင်းတော့အာယုန်လေးတွေဖြစ်လိုက်ပြောလိုက်ဖြစ်လိုက်ပြောလိုက်ဘယ်ဟာရှုရှု ပေါ်လာတဲ့အာရုံလေးတွေရှိပြီးကြောက်တော့တာပဲတွေ့တယ်မြဲနေပြီးနေရှိဒါကလားဒါရင်မဟုတ်သုတဲ့စိတ်ကလေးပါကိုအခုဘုဇင်ခွန်တပါးတရားဆိုသုတဲ့စိတ်တွေကြားတယ်မဟုတ်ဘူးအာရုံမဟုတ်ဘူးသူကသုတဲ့စိတ်ကလေးတွေမှတ်တိုင်းမှတ်တယ်ဓမ္မဓမ္မတွင်ပါတယ်တရားလေးတွေတတိဆိုတာမှတ်ရတဲ့တရားလေးပဲအဲဝိရိယဆိုတာလည်းမှတ်မြောင်အထုတ်မှုလေးပဲသမာဓိဆိုတာကလည်းဒီထဲမှာအဲဒီမှားတဲ့အာရုံလေးမှာစိတ်ကလေးကပ်ပြီးကြာသွားတဲ့အားလေးသုစိတ်ပြီးကြာသွားတယ်သမာဓိပဲ မှားရတဲ့အာရုံတွေပြီးသွားတာကဓမ္မဝိဇ္ဇာဆိုတာသူပဲဒီထဲမှာပီတိတို့ပါတိတို့ကတရားတစ်ခါသင်ကြတဲ့အတိုင်းသူတို့လည်းပဲပါသွားတယ်ဥပိ္ပခါကလည်းညီညပြီးတော့ဖြစ်နေတာလေသူပါသွားတယ်အဲ့ဒါသူ့တဲ့စိတ်ကလေးထဲမှာသဘောနဲ့ပါလာတာလေဒီခုနှစ်ပါးလုံးအကုန်လုံးသူ့တဲ့စိတ်တဲ့သူ့တဲ့စိတ်တိုင်းပါနေတာလေအဲ့ဒါလေးတွေရဲ့ပေါ်လာတဲ့ဖြစ်မှုလေးတွေယောဂီပုဂ္ဂိုလ်ကသူ့လိုက်တာနဲ့ဖြစ်ပေါ်လာတာတည်တယ်အဲပေါ်ပြီးတော့စက္ကနဲ့ဆိုကြောက်တော့တာလည်းတည်တယ်ဒါမှမဟုတ်သမုဒိယဓမ္မအနုပါတိသင်္တဘောဝိသုတိဖြစ်၍ ဝေယဓမ္မအနုပါတိပြရှင်းသဘောကိုရှုသည်တည်းဝိရတိနေစိတ်တာပြတာလေးကိုယောဂီဘုရားရှုမြင်နေပါဒါတော့မြဲနေတဲ့ငါကောင်ပဲရှိတော့မလဲပေါ်လာတဲ့အာယုန်တွေကလည်းသူကသူဖြစ်ပြောကလည်းမမြဲတဲ့တရားကြီးတွေပဲအိဋ္ဌာကြီးတွေပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနတ္တတရားကြီးတွေပဲဒီလိုသိနိုင်တယ်ရှုနေတဲ့ဘုဇင်ခုနှစ်ပါးတရားရှုသိနေတဲ့ဝိပဿနာဉာဏ်တွေကတော့ဒါတွေကလည်းဖြစ်ပြီးတော့ပြောက်ကလည်းမမြဲတဲ့တရားတွေကြီးတွေပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဘယ်မှာပုဂ္ဂိုလ်သတ္တဝါရှိတော့လဲဘယ်မှာမရှိတော့ဘူးသူက အပြင်ကပေါ်လာတဲ့အာယုံတွေလည်းဖြစ်ပြီးကြောက်တယ်လည်းမမြဲတဲ့တရားကြီးတွေပဲသူ့သိနေတဲ့စိတ်တွေကလည်းပဲသိသိပြီးတော့ပြောက်တယ်လည်းမမြဲတဲ့တရားကြီးတွေပဲအနိစ္စဒုက္ခအနတ္တတရားကြီးတွေပဲဆိုတော့ယောဂီပုဂ္ဂိုလ်မှာသူ့အတူရှင်းပြီးတော့သိနေတာဘုညာဟောပြောနေကိုရမလို့သူ့အတူကိုရှင်းတယ်အနတ္တတရားတွေသူ့အတူရှင်းတယ်အာတိဓမ္မာတိဝါပဏ္ဏကတိပစ္စုပ္ပိတာဟောတိဝါပဏ္ဏတရားရင်တော့ကအတာတယောဂီပုဂ္ဂိုလ်ဟာဓမ္မာ သဘောတရားတို့သည်အတိရှိကုန်ဤတည်သောတတိအမှတ်ရမှုတည်တည်ဥပဒိတာရှိရှိတင်မြဟောတိဖြစ်၏ဒီနည်းအားဖြင့်ပြောရမယ်ဆိုရင်တဲ့သဘောတရားတွေကြီးတယ်ပဲလို့ဒီလိုသင်တဲ့တတိလည်းဖြစ်ပါတယ်ပုဂ္ဂိုလ်သားတော်အကောင်းတည်းမရှိဘူးမြဲတည်တာမရှိဘူးငါကောင်းသူကောင်းတော်ကောင်းရဲ့သက်တည်းဘာမှမရှိဘူးသဘောတရားကြီးတယ်ပဲအဲအမှတ်ကောင်းတယ်ဆိုတာလည်းသဘောတရားပဲအတိကောင်းတယ်ဆိုတာလည်းသဘောတရားပဲ အဲဝမ်းမြောက်ဝမ်းသာတွေဖြစ်တဲ့ဆက်လက်သဘောတရားပဲငြင်းငြင်းလက်ဆက်လက်သဘောတရားပဲအညီညှဖြစ်လက်ဆက်လက်သဘောတရားပဲအားလုံးကိုယ်စဉ်တရားတွေပေါ့သဘောတရားကြီးတွေပဲဒီဥစ္စာငါကမှသိနေတာမဟုတ်ဘူးငါကသူ့စိတ်တည်ကြည်နေတာမဟုတ်ဘူးငါကဝမ်းမြောက်နေတာမဟုတ်ဘူးငါကညီညှပြောင်းလုပ်နေတာမဟုတ်ဘူးသဘောတရားတွေကြီးတဲ့သွားသူဖြစ်နေတာပဲဆိုတာယောဂီပုဂ္ဂိုလ်မှာသင်ပါတယ်ဒီလိုသင်ရမှာဒီလိုသင်ပါလဲသူကလမ်းမှာကြားတယ်သင်နဲ့သင်ပါလဲသူတရားထုတ်တဲ့ပုဂ္ဂိုလ်တွေသူ့အစဉ်တန်းရောက်လာရင် အဲသမထနာညာလောက်ကတည်းကစတော့ရှင်းလာပါရဲ့ဒါပေမဲ့ဥရိယဉာဏ်ကကိုယ်အထက်ဘက်မှာကိုကောင်းပါတယ်အတိုင်းမှတိုင်းကတည်းကလည်းအဲရှုတဲ့စိတ်ကလေးတွေကသဘောတရားကြီးတဲ့သူကသူဖြစ်တယ်သူကသူဖြစ်တဲ့သဘောတရားတွေကြီးရခြင်းနေတယ်အဲဒီတတိဟာကောင်းတဲ့တတိပဲဘာအကျိုးရှိတယ်လဲဆိုတော့ယာဝရိဝညာနာမတ္တသတိမတ္တသာဝရိထိုမှားရမှုတတိသာဝရိထိုသင်္ဘောကမှားရမှုတတိသည်ယာဝရိဝညာနာမတ္တယာ အသိဉာဏ်အစဉ်စဉ်တိုးတက်ရုံလုံးငါကလည်းရာဝတိဝသတိမတ္တယာအမတ်ရမှုတတိအစဉ်စဉ်တိုးတက်ရုံလုံးငါကလည်းဟောဒီကြီးအဲဒီလိုသိတဲ့ဉာဏ်လေးကဘာကျိုးရှိတာအဲဒီလိုသိတဲ့အဲဒီလိုသင်တဲ့တတိတရားလေးကဘာကျိုးရှိတယ်ဆိုတော့အစဉ်စဉ်ထိုးပြီးတော့တတိဉာဏ်လေးကောင်းသွားဖို့ပါပဲအာနိတိရောသာဝရတိအာနိတိရောသာဒနာရိတိရှင်အမိတွေမရှိသည်ဖြစ်ရလဲဝိရတိနေကြီးဒနာနဲ့တတိနဲ့ဒနာနဲ့ဘာယာပြီးတော့လည်းပဲမီးနေဘူး အမှကောင်းတဲ့ဓာတ်လေးတွေသာယာနေတာကိုဝိရိယဉာဏ်ဖြစ်ကြတာသာရတယ်အဲဒီမှာသာနေတယ်မှကောင်းတာတွေတတိတွေကောင်းနေတာသာရတယ်အသိဉာဏ်တွေကောင်းနေတာသာရတယ်ပီတိရေပါမုဇ္ဇတွေနဲ့ဝမ်းနဲ့ဝမ်းသာဖြစ်နေတာသာရတယ်ဘုရားအဲနောက်ပိုင်းကျတော့ဒါသာယာမှုမဖြစ်ဘူးဆိုတော့ကျူမှလို့နိုင်လာတဲ့ခါကျတော့အဲသာယာတဲ့နာနဲ့လည်းပဲမြည်ကြီးတကလားမနေဘူးတဲ့အဲငါရှိနေတဲ့ငါကောင်းနေတဲ့ငါသိနေတဲ့ဒီလိုလဲဒိဋ္ဌိနဲ့လည်းပဲမြည်ကြီးတကလားမနေဘူးတဲ့တဏှာဒိဋ္ဌိအမိတွေကျင်းပြီးတကလားလည်းနေပါသေးတယ်ရှင်းအောင်လည်းကျူရတယ် နာသကိဉ္စီလောကေဥပါရိယတိလောကေလောကနဲ့ကိဉ္စီသနကုသတရားကိုပြန်နာသဥပါရိယတိဆွဲလဲမဆွဲလားအဲဒီကျွရတဲ့အာယုန်တွေထဲမှာသူပြီးနေတဲ့သဘောတရားတွေထဲမှာဘယ်ဟာမှတဏှာရိဋ္ဌိနဲ့မဆွဲလာမှာဘူးတဲ့တဏှာနဲ့သာယာပြီးတော့ဟိုဟာလေးကကောင်းနေတာဒီဟာလေးကကောင်းနေတာဒီလိုသာယာပြီးတော့မဆွဲလာဘူးဒီလိုဟာလေးတွေဖြစ်ပါစေဒီလိုသာယာပြီးတော့တောင်းတပြီးတော့လည်းမဆွဲလာဘူးဒိဋ္ဌိနဲ့ ငါပဲသူပဲနေရတဲ့ဒီလိုလည်းပဲမဆွဲလမ်းဘူးတဲ့တဏှာလေးကြီးအဆွဲလမ်းနေလဲကျင်းနေပါတယ်အဲဒီလိုကျင်းပြီးတော့နေတာနဲ့အစဉ်နဲ့လျှောက်ပြီးတော့ယူတာရင်သင်္ခါရုပ္ပကဟိုဘက်မှာယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုမျက်မှောက်တွေ့တော့တာကိုတွေ့ရမှာမာရင်မာရင်နဲ့ဖြစ်ဖြစ်တဲ့တရားတွေပြီးရင်ပြီးရင်ပြီးရင်ပြီးရင်တဲ့တခါတည်းပြုတ်ကုန်တယ်ဆိုယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ရောက်သွားရမှာဧဝံဒီကောဘိကွေသိကုဓမ္မေသူဓမ္မနုပါတိဝေရတိသိကုယနဲ့ဧဝံဒီကောဤစွာခဲ့ပြီးတော့နီးပြန်လဲ ဘိက္ခုယောဂီယဟမိဒါမေသူဘုဇင်ခုနှစ်ပါးဒီဥဒ္ဒသဘောတရားတို့နဲ့ကာမ ानु ပါတိသဘောတရားများကိုရှုသိဖြစ်ဥရတဲ့ပြီးနေပေ၏အဲ့ဒီနည်းဖြင့်လည်းဘုဇင်ခုနှစ်ပါးတရားတွေပြီးပြီးပြီးပြီးပြီးတော့နောက်ဆုံးအရိယာမညာဘုညာအစဉ်တိုင်းဆက်ရောက်ပြီးဒီကလာသွားနိုင်ပါတယ်တဲ့။ဒါနိဗ္ဗာန်ရောက်ကြောင်းတရားတစ်ခုပဲ။ဒီနေ့တော့ကြာသွားပြီ။ဘုဇင်ခုနှစ်ပါးပိုင်းနဲ့ပြီးသွားပြီ။ နောက်သတင်းကြရင်တော့အရိယသစ္စာ၄ပါးအပိုင်းပေါ်ဟောရမှာဆယ်ပြီးတာဒီပြီးတော့သိညာအောင်ဆိုတော့ဒီဘုဇင်ခေါ်တော်ပါတရားဝိသနာကမှာသာဓမ္မသနာကုသိုလ်ကစေတမယေသံအနိဘောတို့ကြောင့်ဒီကုတရားနာပါပရိသဘာသောကောင်းတို့သည်မိမိတို့သာနာ၌တတိတံဘုဇင်အစရှိသောသစ္စာ၄ပါးတရားကိုသိကြောင်းသစ္စာ၄ပါးတရားသိမှုရဲ့အစိတ်ပိုင်းအင်္ဂါဖြစ်သော ကိုယ်စဉ်တရားတို့ကိုပွားများအားထုတ်နိုင်ကြတဲ့ဝိပဿနာညာအစဉ်အရိယမညာအစဉ်ဖြင့်ဆင်းရဲခါသိဉ္ဇာပြုသောနိဗ္ဗာန်ချမ်းသာတဲ့ကိုလင်းမြောက်စွာဆက်ရတဲ့မြတ်မောပြုနိုင်ကြပါစေကုန်သတည်း